ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါဇိုလာဇန်6ရက်မင်္ဂလာရှိတဲ့နန္ဒကင်းခါကာလမှာဘုန်းတို့အမေရိကန်နိုင်ငံမှာနေထိုင်ကြတယ်ဆန်ဖရန်စစ္စကိုဘက်မှာနေထိုင်ကြတယ်ဒါကမှပေါင်းတော်ကောင်းတို့အတွက် ကိုဇော်ထွန်းတို့မမေလင်းတို့မိသားစုတို့ဦးဆောင်ပြီးတော့လူရညာရဲ့ရှင်အလိုကိုအကြောင်းပြုပြီးတော့ဓမ္မဒါနဓမ္မပူဇာတရားအလိုပါဆက်ပြီးတော့လူပြကြတယ်ပေါ့နော်အဲ့တော့ဘုန်းတို့ထေရဝါဒအလင်းတန်းဒီမိသားစုတို့ရှုပေါင်းပြီးတော့ဦးဆောင်ပြီးတော့ကျင့်ပါကြတဲ့ online ဇွန်တရားပွဲပေါ့ တော်မြတ်စွာဘုရားရဲ့တရားဒေသနာတွေကိုနာယူကြည်ညိုကြရတယ်ဆိုတာနံပါတ်1သိတဲ့သိလိုက်တာကိုသိရတဲ့အတွက်ကြောင့်စိတ်နှလုံးရဲ့ငြိမ်အေးမှုချမ်းသာမှုဆိုတာကိုသိကြပေါင်းရတယ်နံပါတ်2ကိုယ့်ရဲ့ဘဝလက်ကျန်အချိန်တွေမှာအကျိုးရှိရှိဘယ်လိုနေထိုင်ကြရမလဲဆိုတဲ့ဒီလမ်းတွေကိုရှင်းရှင်းလင်းလင်း သိရတဲ့အတွက်ကြောင့်အတိတွေတိုးရတဲ့အတွက်ကြောင့်လည်းပဲဘဝကိုပို့ပြီးတော့အတိပဲရှိရှိတန်ဖိုးရှိရှိနေထိုင်တတ်သွားကြမယ်ပေါ့နော်အဲ့ဒါလိုမျိုးမျိုးသောအကျိုးစီးပွားတွေကိုဖြစ်ထွန်းစေနိုင်တဲ့တရားဓမ္မကိုနာယူကြည်ညိုကြရတဲ့အလုပ်ကိုနော်လှုပ်ဖြစ်အောင်နော်အကျိုးကျေးဇူးပြုကြတယ်ဒီဓမ္မအလင်းတန်းတို့ထေရဝါဒတို့အလုံးဥဆောင်ပြီးတော့ကျင့်ပါရတဲ့ပုံကိုယ်တွေတာဝန်တာဖို့ ဘုန်းတို့ဆိုတာပြောပါတော့ဒီကနေ့ online ကနေတရားဒေသနာကိုနာယူကြည်ညိုနေကြတယ်တရားဓမ္မပေါင်းတို့အတွက်ဘုန်းတို့ဘလို့တရားဒေသနာမျိုးဘလို့အကြောင်းအရာမျိုးကိုပြောဖို့စီစဉ်ထားလဲဆိုတော့ကိုယ်တိုင်သိထားရမည်ကိုယ်အကြောင်းများတရားကောင်းစဉ်လေးကိုဘုန်းတို့အဲ့လိုလေးပေးထားတယ်။ဘုနဲ့ပြန်ရောတပတ်ခါရော သုံးရက်စက်တက်တရားဒေသနာကိုဟောကြမယ်နာယူကြမယ်ဆိုတော့အကြောင်းအရာခေါင်းစဉ်လေးတစ်ခုရဲ့အောက်မှာတရက်နဲ့တရက်ဆက်ဆက်မှုရှိတဲ့အကြောင်းအရာလေးကိုပြောမယ်လို့စိတ်ကူးထဲတော့ဒီခေါင်းစဉ်လေးကခေါင်းထဲပေါ်လာဘုဘုန်းတော်ဘဝမှာလွန်အရေးကြီးတဲ့အချက်တစ်ချက်ကဘာလဲဆိုတော့ ဘဝရဲ့အကြောင်းကိုယ်တိုင်သိထားရမယ်ဆိုတဲ့အချက်တည်းကိုယ်တိုင်သိထားရမည်ကိုအကြောင်းများကိုအကြောင်းကိုကိုသိမှကိုဘဝနဲ့ပတ်သက်တဲ့အခက်အခဲတွေကိုဖြေရှင်းနိုင်မယ်အကျိုးရှိတာတွေကိုဆက်ပြီးတော့ဆောင်ရွက်နိုင်မယ်နော်ဒါကြောင့်အလွန်တရာမှအရေးပါတဲ့အကြောင်းအရာတစ်ခုလို့ဆိုရမယ်ကိုယ်တိုင်သိထားရမယ်ကိုအကြောင်းများ အဲ့တော့မနေ့ပြန်ရောတပတ်ခါရောဘုန်းတို့အဆက်အဆက်ကလေးနဲ့ဟောပါတော့ဒီနေ့ဘုန်းတို့နာယူကြည်ညိုကြမယ်ဒီကောင်းစဉ်အောက်ကကိုယ်တိုင်သိထားရမယ်ကိုအကြောင်းကဘာလဲဆိုတော့ကိုဟာဘယ်လိုလူလဲဘာဖြစ်မဲ့လူလဲကိုယ့်ရဲ့အလားအလာကဘာလဲကိုယ့်ရဲ့အနာဂတ်ကဘာလဲအဲ့လိုဘုန်းဘုန်းတို့ဝေဖန်စီလေးကြည့်မယ်ဆိုလို့ရှိရင် ဇာတိပိစေယရှရာမရဏတောကပိတိဝဒုက္ခဒေါမနတုပါယတဥပေရှန္တိလူတိုင်းရထားတယ်သိစံမောပပါဠိတော်အဆုံးပိုင်းကလေးဇာတိပိစေယဇရာမရဏတောကပိတိဝဒုက္ခဒေါမနတဥပါယတလူရလို့ဖြစ်လာပြီမွေးဖွားလာပြီဆိုတာ ਨੇ ဇာတိပိစေယ လူဖြစ်လာခြင်းဒီဟုသောအကြောင်းကြောင့်မွေးဖွားလာခြင်းဒီဟုသောအကြောင်းကြောင့်အရိဆက်ဖြစ်မှာတော့စရာမရဏသောကပိဒေဝဒုက္ခဒေါမနတဥပါယတစရာဆိုတဲ့ဥမင်းရင်ရောခြင်းဖြာရီဆိုတဲ့နာကျင်ခံခက်ခြင်းမရဏဆိုတဲ့သေဆုံးခြင်းအဲ့ဒီသေဆုံးခြင်းစီမရောက်သေးခင်မှာသောကပိဒေဝဒုက္ခဒေါမနတဥပါယတလို့ဆိုတဲ့မတွေ့လို့မကြုံလို့ရတယ် တရားစုံ၅မျိုးနဲ့တွေ့ကြုံကြရခြင်းတောကချွေရင်ခြင်းပရိဒေဝမူကြွေးခြင်းဒုက္ခကုဆင်းရဲခြင်းတောမနတစိတ်ဆင်းရဲခြင်းဥပယတာပြင်းစွာပင်ပန်းခြင်းဒီတရားစုတွေကိုလည်းတွေ့ရလိမ့်ဦးမယ်အဲ့တော့ကိုယ်တိုင်သိထားရမယ်ကိုအကြောင်းတွေဆိုတာဒီအခြေခံတွေကစပြီးတော့သိရငါဟာဘာဖြစ်မဲ့ငါလဲဘယ်လိုငါလဲလို့မေးရင်ကျန်တဲ့အဖြေတွေက မှန်ကန်ဖို့စိတ်မချရပြီမလို့ငါဟာတေးရမယ်ငါပဲဆိုတာကတော့လွဲလွဲနိုင်မှာမလားမလွဲနိုင်ဘူးနော်ငါတေးရမယ်ငါပဲမတည်သေးခင်မှာလည်းပဲမလုပ်ရမှာတော့ဒီခန္ဓာကိုယ်ဒီဘဝကြီးကပူရအောင်ပဲနာကျင်ခံခံမှုအမျိုးမျိုးကိုဖြစ်ပေါ်စေတဲ့ယောဂဝေဒနာတွေနဲ့ရှင်ဆိုင်ရအောင်ပဲဟုတ်လားရှားရင်လားဆိုတော့မကဘူးကိုဖြစ်ချင်တာတွေမဖြစ်တဲ့အခါကိုမဖြစ်ချင်တာတွေဖြစ်လာတဲ့အခါမှာ စိတ်ထဲမှာဆွေးမှုတွေအဲ့ဒီဆွေးမှုတွေပြင်းထန်လာတဲ့အခါမှာငိုကြွေးမှုတွေဟုတ်လားကိုယ်ဆင်းရဲမှုတွေစိတ်ဆင်းရဲမှုတွေအလွန်အလွန်ကိုလောင်ပယ်ပန်းခြင်းဆိုတဲ့ဥပါယပါတရားတွေဒါတွေကိုလည်းပဲအကြောင်းအားလျော်စွာဘုဘုံတို့တွေကတွေးကြရအောင်ပဲကြုံရရအောင်ပဲဒါကိုသိထားရရမယ်ကိုအကြောင်းတရားများဆိုတာကိုအကြောင်းများဆိုတာဒါတွေကိုပြောတာအချိန်အားစပြီးတော့ဘုဘုံတို့ဒါတွေကိုတွေးမိရတယ်ရှင်းရှင်းလေးပြောရရင် ငါဟာတည်ရမဲ့လူပဲတည်လူတယောက်ပဲလို့တည်ထားရမယ်ဒါလေးမြန်ဘုံဘုံရဲ့တည်ပါတယ်လို့မထင်နဲ့ကိုကိုကိုမလိန်တိုင်းမညာတိုင်းမညာမတန်ဝေဖန်ကြည့်စီစစ်ကြည့်အဲ့ဒီအတိရှိတဲ့အချိန်နဲ့အဲ့ဒီအတိမရှိတဲ့အချိန်ဘယ်ဟာကများမလို့အဲ့ဒီအတိမရှိတဲ့အချိန်ကများတယ်အဲ့ဒီအတိမရှိဘဲနဲ့ပဲနေတာများကိုကိုကိုတေးလူဆိုတဲ့အတိမရှိဘဲနဲ့ဘုန်းတော်ကဘဝကိုဖြတ်သန်းနေရတာ ဟုတ်လားအင်းငါဟာနာရမှာဟုတ်လားငါဟာဆိုရင်ချင်းပူဆွေးခြင်းငိုကြွေးခြင်းဒါတွေကိုလည်းပဲအကြောင်းအားလျော်ဆိုတော့တွေ့ကြကြုံအောင်မှာဒီဟာတွေကိုငါဟာမရှောင်နိုင်သေးဘူးလို့ဘုန်းတို့တွေကကိုဘွားရဲ့အခြေအနေမှကိုဘာလို့အောင်လို့သိရပြန်အဲ့လိုဆိုလို့ရှိရင်ဒီခန္ဓာရဲ့လမ်းစဉ်ဒီဘဝရဲ့လမ်းစဉ် ကိုဘဝနော်ကိုယ်တိုင်သိရမယ်ကိုယ့်ရဲ့အကြောင်းတရားများစွာတွေကကိုယ့်ရဲ့အကြောင်းများစွာတွေကဒါအကြောင်းတစ်ခုဘုံကပြောရဟုတ်လားလူတိုင်းသိကြရမှာဘာဆက်ပြီးတော့သိတဲ့နေတယ်လေဒီအချက်နဲ့ပတ်သက်ပြီးတော့ဘာဆက်ပြီးတော့သိတဲ့နေတယ်လေဟိုသတ္တပါဠိတုတ်တံမှာသတ္တပါဠိမထေရကောရိယမင်းကြီးကိုပြောခဲ့တဲ့စကားများစွာတွေကစကားတစ်ခုရှိတယ်အဲ့ဒါဘာပြောလို့ဆိုတော့လောကမှာချမ်းသာတဲ့လူတွေကြွယ်ဝတဲ့လူတွေလည်းသိကြတယ် ဆင်းရဲတဲ့လူတွေနွမ်းပါတဲ့လူတွေလည်းပေးကြရတယ်။အဲဒါလိုပဲအသိဉာဏ်မရှိမိုက်မဲတဲ့ပုံကိုယ်တွေလည်းပေးကြရတယ်။အသိဉာဏ်ရှိတဲ့လိမ္မာတဲ့ပုံကိုယ်တွေလည်းပေးကြရတယ်။အားလုံးဟာပေးခြင်းတရားကိုကျင့်ဆိုင်ကြရတယ်တွေ့ကြရတယ်ကြုံရတယ်။ဒါပေမဲ့လို့ပညာမဲ့တဲ့လူတွေကတော့ပေးခြင်းတရားကိုကြောက်ရွံ့မှုထိတ်လန့်မှုတုံ့လုံးမှုနဲ့အိမ်တွေမဲ့ပြီးတော့ပေးကြရတယ်။စင်ရဲပုံကိုယ်လောက်တော့ပေးကြရတယ်။ပညာရှိတယ်ဆိုတဲ့ပုံကိုယ်တွေကတော့ပေးခြင်းတရားနဲ့တွေ့လာတဲ့အခါမှာ တုံလုံးကြောက်ကြမှုမရှိဘဲနဲ့တိတိငြိမ်ငြိမ်အေးအေးချမ်းချမ်းရင်ဆိုင်နိုင်ရတယ်တဲ့အဲဒါကြောင့်မလို့လောကမှာဥစ္စာပစ္စည်းတဲ့အတိအလိမ်မှာဉာဏ်ပညာတည်တာနဲ့ပို၍တန်ဖို့ရှိတယ်လို့အဲ့လိုလေးပြောတယ်ဒါစဉ်းစားရအောင်နော်ဘုန်းတော်ကတေးရမယ်လူတွေကြီးပဲကိုယ်တိုင်ပြရမယ်ကိုယ်အကြောင်းတရားကိုယ့်ရဲ့အကြောင်းများမလုပ်ရမယ်လို့တော့ပြရမယ်လို့ဟုတ်ပြီအဲ့လိုဆိုရင်အဲ့ဒီတေးခြင်းတရားကိုကိုယ်ဟာတိတိငြိမ်ငြိမ်ရင်ဆိုင်နိုင်မဲ့လူလားသို့မဟုတ် ကြောက်ရွံ့ထိတ်လန့်တွန်းလုပ်ပြီးတော့ရင်ဆိုင်သွားပဲလူလားဆိုတာကိုလည်းဆက်ပြီးတော့သိဖို့မလိုဘူးလားဒါလည်းစဉ်းစားကြည့်နော်စဉ်းစားကြည့်တရားမှာကြောက်တဲ့ငါလားတရားမှာမကြောက်မဲ့ငါလားအဘေရတုတ်တန်နဲ့စစ်ကြည့်ရင်တော့လူအများစုကတရားမှာကြောက်ကြတဲ့လူတွေကြီးပဲတချို့ကိုယ်တရားမှာမကြောက်ဘူးလို့ထင်တယ်တကယ်သိချင်းတရားနဲ့မတွေ့သေးလို့ပါ သေခြင်းတရားရဲ့ချင်းချောက်မှုကိုတကယ်မခံရသေးလို့ပါသူ့ကိုသူမသေးသေးဘူးလို့မသေးလောက်သေးဘူးလို့ထင်နေလို့သာသေခြင်းတရားကိုသူမကြောက်ဘူးလို့ထင်နေတာဟုတ်လားအများစုကသေခြင်းတရားကိုကြောက်ကြမဲ့လူတွေကြီးပဲဆံမြတ်စွာဘုရားဒေသနာလေးတစ်ခုနဲ့စစ်ကြည့်အဘယတုတ်တန်ဆိုတာရှိတယ်ဆံမြတ်စွာဘုရားကိုဇန်တုတ္တိဆိုတဲ့ဘုရားကြီးကမေးတာလောကမှာတေမာမကြောက်တဲ့လူတွေလို့တော့ရှိမယ်မထင်ပါဘူးအလုံးတေရမှာကြောက်တဲ့လူတွေကြီးပဲဖြစ်မှာပါလို့သူကလျှောက်တော့မြတ်စွာဘုရား အေးဒီမှာကြောက်တဲ့လူတွေကြီးတော့မဟုတ်ဘူးဒီမှာမကြောက်တဲ့လူတွေလည်းရှိတယ်အဲ့ဒီစကားနဲ့ဆက်ဆက်ပြီးတော့မြတ်စွာဘုရားတရားမှာကြောက်ကြတဲ့လူတွေ၄မျိုးတရားမှာမကြောက်ကြတဲ့ပုံကိုယ်တွေ၄မျိုးဆိုတော့ခွဲခြားပြီးတော့ဟောတယ်အနှစ်ချုပ်ကလေးပဲပြောပါနော်ညံနိုးွယ်ရာနှစ်သက်ွယ်ရာလူချင်းစရာကောင်းတဲ့အယောင်တွေအတန်တွေအနက်တွေအရသာတွေအတွေ့အထိတွေဒီ၅မျိုးဒါကာမဘုံအာယုံ၅ပါးလို့ခေါ်တယ်လူတိုင်းသိဟုတ်လား အဲ့ဒီကာမဂုဏ်တွေရဲ့ပုံမှာနှစ်သက်မှုတွေ့တာမှုဆွဲလမ်းမှုမကင်းကြသေးတဲ့ပုဂ္ဂိုလ်တွေဟာဒီချင်းတရားနဲ့ရင်ဆိုင်တွေ့လာပြီဆိုလို့ရှိရင်ဟောငါနှစ်သက်ဆွဲလမ်းခဲ့တယ်နှစ်သက်ဆွဲလမ်းရတယ်ငါမျက်နှိုးရတယ်ဒီအရာတွေနဲ့ငါကွဲရတော့မှာပါလားဆိုတဲ့အတွေးနဲ့သူတို့တွေကတရားမှာကြောက်ရတယ်ထိလိုက်ရတယ်တုံ့လို့ကြတယ်ဒီဒီဒီတရားစီမင်းနဲ့ကိုယ့်ကိုယ်ကိုစစ်ကြည့်ကာမဂုဏ်ရဲ့ပုံမှာဆွဲလမ်းမမုန်းမှုမကင်းသေးရင်တရားမှာကြောက်လိမ့်မယ်ဆိုတဲ့အဖြေကိုရအောင်ရှာတာနော် ဒါကွာကာမုံရဲ့ပုံမှာရွှေ့လမ်းမှုကင်းလားမကင်းလားကိုယ့်အစီသေးကြည့်ဟုတ်လားဆွဲလန်းနေသေးတယ်ဆိုရင်ကြောက်မှသေးတဲ့အခါဟုတ်လားအကြောက်ဘူးလို့ထင်တာမသေးသေးလို့ဟုတ်လားအင်းနောက်တစ်ချက်ပါပြောတော့ဒီခန္ဓာရဲ့ပုံမှာဒီကာယနော်ဒီယုတ်ကာယအရှူကြီးဒီယုတ်ကာယအရှူကြီးကိုမိပြီးတော့ဖြစ်နေတဲ့နာကာယရှိရနော်ယူပကာယနမကာယဒီခန္ဓာကိုယ်ကြီးရဲ့ပုံမှာတချို့ပုံကိုယ်တွေကဆွဲလန်းမှုမမုံမှုတွေ့တာမှုမကင်းကြအလွန်ကိုပဲ မျက်မျက်နှုံနှုံတန်ဖိုးထားပြီးတော့တန်ခါငါနဲ့ဒါကိုဆွဲလန်းပိတ်ပိုက်ပြီးတော့နေရတာရှိတယ်ဒါလိုခန္ဓာရဲ့ပုံမှာဆွဲလန်းမှုမကင်းကြတဲ့ပုံကိုယ်တွေကလည်းပဲတည်ခြင်းတရားနဲ့တွေ့လာကြုံလာပြီဆိုရင်ငါဆွဲလန်းနှစ်သက်တဲ့မျက်နှာရတယ်ဒီဘဝဒီခန္ဓာကြီးနဲ့ပွဲရတော့မှာပါလားဆိုတဲ့အတွေးနဲ့သူကကြောက်လိမ့်မယ်ထိတ်လန့်လိမ့်မယ်တုန်လှုပ်လိမ့်မယ်ဒီတရားစီးမြင့်တဲ့လည်းပဲကိုယ့်ကိုယ်ကိုစစ်ဆေးကြည့်ဘယ်တဲ့ပဲပါနေတာတော့ကြောက်မယ်အထဲပဲပါနေရနော်နောက်တစ်ချက်သုံးမြောက်ပါပြောတော့ အချို့ပုံကိုယ်တွေဟာတဲ့အကုသိုလ်တရားတွေကိုပြုတာတကယ်ကိုကြောက်လန့်ခြင်းကနေထုတ်ဆောင်ပေးမယ်ကုသိုလ်ကောင်းမှုတွေကိုတော့မယ်မယ်ရရမလုပ်ရဘူးဒါပေမဲ့ယုံရင်ကြံတဲ့အကုသိုလ်တရားတွေကလုပ်ပြီးသားတွေဖြစ်တယ်အဲ့လိုပုံကိုယ်တွေကလည်းတေအောင်ပေါင်းလည်းဖြစ်လာတဲ့အခါမှာကြည်စံငါလူ့ဘဝရောက်တော့ကောင်းတာလည်းဘာမှမယ်မယ်ရမလုပ်ရမကောင်းတာတွေကတော့ဖြီးလို့ပါလားဆိုတဲ့အတွေးနဲ့တရားမှာကိုကြောက်ရွံ့လိုက်မယ်ထိတ်လန့်လိုက်မယ်တုန်လှုပ်လိုက်မယ် အဲ့ဒီစီးမြင့်နဲ့လည်းပဲကိုယ့်အခြေအနေကိုကိုယ်ဘာလုပ်ရမလို့ဝေဖန်ကြည့်အကဲခတ်ကြည့်စစ်ဆေးကြည့်ဘုံကဘာဘာလို့မပြောလို့ဘူးနော်ဒေသနာနဲ့ကိုယ်ကိုညှိကြည့်ဟုတ်လားထွေးအောင်ရှိသွားပြီနော်ကာမကိုဆွဲလန်းမှုမကင်းတဲ့လူဘဝကိုဆွဲလန်းမှုမကင်းတဲ့လူအခုကတော့အကုသိုလ်တွေများကုသိုလ်တရားတွေနည်းတဲ့ပုဂ္ဂိုလ်ဟုတ်လားနောက်လေးခုမြောက်ကြောင်းတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တော့လေးခုမြောက်ကြောင်းထိတ်လိုက်တဲ့ပုဂ္ဂိုလ်ဟာဒီသူတော်ကောင်းတရားရဲ့ပုံမှာတန်တရားတွေကြီးစွာဝင်နေ ဒီတရားတွေကတကယ်ကျင့်တကယ်ချမ်းသာမှဟုတ်ရဲ့လားဘဝမှာဒီလိုပြောထားတာတွေကဘုရားဟောထားတာတွေကဟုတ်တာမှဟုတ်ရဲ့လားအစရှိသဖြင့်သူတော်ဟောတရားနဲ့ပတ်သက်ပြီးတော့ယုံမှန်တန်တရားတွေလွှမ်းမိုးပြီးတော့ယုံမှန်တန်တရားကင်းအောင်လည်းပဲသူအာမထုတ်သောတာပန်ဖြစ်မှယုံမှန်တန်တရားလည်းတကယ်ကင်းပါဘူးဟုတ်လားကင်းအောင်လည်းအာမထုတ်ဘူးအာမထုတ်လို့သူများပြောတာယုံလားဆိုတော့လည်းမယုံဘူးသိတယ်မြင်တဲ့လူတွေပြောတာကိုယုံလားဆိုတော့လည်းမယုံဘူးမယုံတယ်လို့လို့ယုံတယ်လို့လို့နဲ့တန်တရားရဲ့လွှမ်းမိုးမှုခံရတဲ့ပုံစံတွေလည်း တရားမှာကြောက်လိမ့်မယ်လို့မြတ်စွာဘုရားဟော။အဲတရားမှာကြောက်တဲ့ပုဂ္ဂိုလ်၄မျိုးပေါ့နော်။မကြောက်တဲ့ပုဂ္ဂိုလ်ကတော့ဆန့်ကျင်ဘက်ပေါ့။ကာမရဲ့ပုံမှာဆွေးမဲ့မှုကင်းတဲ့လူ။ဘဝရဲ့ပုံမှာဆွေးမဲ့မှုကင်းတဲ့လူ။နော်။အကုသိုလ်တရားတွေနည်းပြီးတော့ကုသိုလ်တရားတွေများတဲ့လူ။သူတော်ကောင်းတရားရဲ့ပုံမှာတန်တရားကင်းရှင်းတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေကတရားမှာကြောက်ဘူးလို့ပြောတယ်။အဲ့တော့အားလုံးကိုဘုံဘုံတို့ဝေဖန်ကြည့်မယ်ဆိုရင်ဒီဒေသနာနဲ့ညှိလိုက်တာဖြေရဘလို့ထွက်လာလဲ တရားမှကြောက်လိမ့်မယ်မကြောက်ဘူးဆိုတာမတွေ့သေးလို့လို့နားလေရဟုတ်လားဒါကိုယ်တိုင်သိထားမယ်ကိုယ်အကြောင်းဆိုတာဒါပဲနော်ကိုကတရားမှကြောက်မဲ့လူလားမကြောက်မဲ့လူတရားမှတော့သိကြတယ်နော်ဒါကြောင့်အစကနဦးငါဟာတရားမဲ့လူတယောက်လို့သိရပြီးရင်တရားမှကြောက်မဲ့လူလားမကြောက်မဲ့လူလားဆိုတာလည်းခွဲပြီးတော့သိရပြန်ဘယ်ထဲမှာပါနေဖို့များလဲကြောက်မဲ့အထဲမှာပါမှာနော်အင်းနောက်တစ်ချက်ဟုတ်ပြီကြောက်တယ်ဖြစ်စီမကြောက်တယ်ဖြစ်စီသိချင်းတရားတော့တွေ့ရလိမ့်မယ်ရင်ဆိုင်ရလိမ့် အဲ့လိုရင်ဆိုင်တဲ့အခါမှာဟိုအဆင်ပြေပြေရင်ဆိုင်နိုင်မဲ့ငါလားနော်အဆင်မပြေပဲနဲ့တကယ်ကိုပဲဗျံမလာစွလို့ဝါဝါနော်ရင်ဆိုင်သွားမဲ့ငါလားကြောက်ကြောက်မကြောက်ကြောက်တေးရမှာပဲလေကြောက်တာမကြောက်တာတေးခြင်းတရားထက်တော့မှာပေါ့မင်းကြောက်လို့မင်းတို့ခဏတော့ငါရှော့ထားလိုက်အောင်ရှိမှာမဟုတ်မင်းမကြောက်တဲ့ကောင်လည်းလာမြန်းမြန်းလို့အဲ့လိုလည်းရှိမှာမဟုတ်သူကတော့အချိန်ကြရင်ပေါ့မှာပဲဒီတတ္တဝါရဲ့ကြောက်ချင်းမကြောက်ချင်းကို तू ကရေးတွက်နေမှာမဟုတ် तू ကထက်တွက်နေမှာမဟုတ် ဟုတ်လားအဲ့လိုတွေ့လာပြီဆိုတဲ့အခါမှာအဆင်ပြေပြေရင်ဆိုင်နိုင်မလားဒါမှမဟုတ်အဆင်မပြေဘဲနဲ့ရင်ဆိုင်သွားမလားအဆင်ပြေပြေရင်ဆိုင်တယ်ဆိုတာကတော့အကုသိုလ်ကင်းကင်းနဲ့ရင်ဆိုင်သွားတာကုသိုလ်ကောင်းမှုနဲ့ရင်ဆိုင်သွားတာကိုပြောတာနော်အကုသိုလ်တရားတွေနဲ့ရင်ဆိုင်တယ်ကုသိုလ်နဲ့ရင်မဆိုင်နိုင်ဘူးဆိုတာအဆင်မပြေဘူးပေါ့ဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဟောတဲ့ပုံစံတစ်ခုနဲ့ဒါကိုလည်းပဲစစ်ဆေးကြည့်ရစီစဉ်ကိုကိုကိုကိုသိရမယ်ပေါ့ကိုအကြောင်းကိုသိရမယ် အဲ့ဒီမှာအဲ့ဒီတုတ်တန်တွေကတော့ကိုလေးနဲ့တယ်ဒါလေးလည်းအနှစ်ချုပ်ပြောမယ်နိုင်ငံရခြားတိုင်းတစ်ပါးကိုသွားကြမယ်ယဟန်တွေရှင်သာရိပုတ္တရာပြောခဲ့တဲ့ဒေသနာလေးတစ်ပုဒ်ကိုဒေဝရဟတုတ်တန်ဆိုပြီးတော့မှတ်တမ်းတင်ထားတာရှိအဲ့ဒီတုတ်တန်မှာရှင်သာရိပုတ္တရာကဒီယဟန်တွေကိုမပြောလို့ဆိုတော့အရှင်တို့တခြားနေရာတွေကိုရောက်သွားတဲ့အခါပညာရှိအမိခံထားကြတဲ့သမဏဗိမဏတွေသင်တို့မေးလိုက်သင်တို့ရဲ့ဆရာယဟန်ဝရမ ဘလို့အယူဝါဒရှိလဲလို့မင်းရင်တင်းတို့ဖြေဘလို့ဖြေနေတော့အရှင်ဘုရားပဲဟောပါဆိုတော့မှရှင်သာရိပုတ္တရာဟောတာတင်းတို့ရဲ့ဆရာယဟန်ဘုရမဟာဘလို့ယူဝါဒရှိလဲလို့မင်းရင်ဆန္ဒတာကဝိနည်းခါလူချင်းမမုန်းမှုကိုဖယ်ရှားရေးကိုဟောပြတဲ့ယူဝါဒရှိတယ်လို့ဖြေလိုက်ဟာပတ်တာနော်လက်စွာဘုရားယူဝါဒကလူချင်းမမုန်းမှုကိုဖယ်ရှားတဲ့ဝါဒဖယ်ရှားဖို့ပြောဟောတဲ့ဝါဒပေါ့နော် အဲ့ဒါလို့ဆိုရင်ဘယ်ရာရဲ့ပုံမှာဖြစ်နေတဲ့လူချင်းပဲမုံမှုတွေကိုပြရှားမှတယ်လို့မေးရင်ဟောဒီယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ဆိုရင်ယုတ်နာအစုအဝေးရဲ့အပေါ်မှာဖြစ်ပေါ်နေတဲ့လူချင်းပဲမုံမှုကိုဖယ်ရှားရမယ်လို့ဖြေလိုက်ဆက်ပြီးတော့မေးလိုက်မယ်တဲ့ဒီယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ဆိုရင်ဒီခန္ဓာ၅ပါးသဘာဝတရားအစုရဲ့ပုံမှာနော်လူချင်းမမုံမှုဖြစ်နေတော့ဘယ်လိုအပြစ်တွေများရှိလို့ဒီလူချင်းမမုံမှုကိုဖယ်ရှားခဲ့ရတာတော့ နော်လူချင်းနေလို့ရှိရင်ဘာတွေများမကောင်းတာတွေဖြစ်မှာမဟုတ်လို့လူချင်းမှုကိုဖယ်ခိုင်းနေရတာတော့အဲ့လိုမျိုးမေးမယ်ဆိုရင်ဖြေလိုက်တယ်လူချင်းမှုမကင်းတဲ့ပုံကိုယ်တွေဟာမမုန်းမှုမကင်းတဲ့ပုံကိုယ်တွေ Twitter ဆွဲလန်းမှုမကင်းတဲ့ပုံကိုယ်တွေဟာသူတို့လူချင်းနေတဲ့သူတို့မြန်နိုးနေတဲ့သူတို့ Twitter ဆွဲလန်းနေတဲ့အရာတွေပျက်စီးပြီဟေးဆိုတာနဲ့ဟာသူတို့တေချာတော့တောကပိတွေကဒုက္ခဒေါမနတာဥပါယတာတရားနဲ့တွေ့ရလိမ့်မယ်ကြုံရလိမ့်မယ်ဆိုလိုတာကကိုကမမိုးမှုမကင်းဘူးဆိုရင်ကိုမမိုးတဲ့အရာတမျိုးတည်းဖြစ်ပြီဆိုတာနဲ့ ကိုယ်မှာဘာဖြစ်မလို့ရှိုးရင်ရမယ်ကိုကြွေးရမယ်ကိုဆင်းရဲမှုရှိဆင်းရဲမှုပြင်းစွာပင်ပန်းမှုဖြစ်ရလိမ့်မယ်၅မျိုးမှတ်ထားနော်ဒါဘုံဘုံတို့ဒီကိုအကြောင်းအားလေဆိုတာရောက်ရောက်လာတဲ့တရားစုံ၅မျိုးဩကာပိဒေဝဒုက္ခဒေါမနတဥပါယတဟုတ်ရလားအဲ့ဒါမမုန်းမှုမကင်းတဲ့လူတွေဖြစ်မှာအဲ့ဒီဥစ္စာဟုတ်ပြီနော်အဲ့လို့ဆိုရင်လူချင်းမမုန်းမှုကိုဖယ်ခိုင်းတယ်လူချင်းမမုန်းမှုကိုဖယ်လို့ဘာအကျိုးရှိလို့လူချင်းမမုန်းမှုကိုဖယ်ခိုင်းရတာတော့အဲ့လိုမေးရင်ဖြေလိုက် လူချင်းမမုန်းမှုကင်းတဲ့ပုံကိုသူဘာဝမှလူချင်းမမုန်းမှုမရှိတဲ့အတွက်ကြောင့်ဘာတွေဘလို့ပဲပျက်စီးနေနေဘာတွေဘလို့ပဲပေါက်ပြန်နေနေဘာတွေဘလို့ပဲပြောင်းလဲလို့သွားပါစေဟုတ်လားသူ့စိတ်ထဲမှာကိုစင်းရင်စိတ်စင်းရင်ညှစွာပင်ပန်းညနော်တောကပရိဒေဝဒီတရားတွေဖြစ်လာတဲ့အကြောင်းမရှိဘူးတဲ့အလွန်ကောင်းတဲ့ဒီဥစ္စာလေးအဲ့တော့ဘုန်းတို့တွေကဒီတရားစီးမြင်းနဲ့ကိုကိုကိုစစ်ဆေးကြည့်မယ်ဆိုလို့ရှိရင်လည်း ကိုကဘယ်မျိုးစားထဲမှာပါနေလဲဆိုတာကိုစဉ်းစားကြည့်ပျက်စီးပြီဟေးဆိုတာနဲ့ဘုန်းဘုန်းတို့မလုပ်ကြဘူးလားစိုးရိမ်ကြရလိမ့်မယ်ဒီနားနဲ့မရက်နိုင်တော့အောင်ကိုပဲဆွဲလက်မဲ့မုံမှုကကြီးမယ်ဆိုရင်ဘယ်ထိသွားမှာငိုရလိမ့်မယ်ဟုတ်လားပြီးရင်ပါလားကိုဆင်းရဲမှုစိတ်ဆင်းရဲမှုဒါတွေကတခါတည်းကြီးကြီးချီနောက်ဆုံးတက်သွားအောင်ပူတာမျိုးတိနောက်ဆုံးဘယ်သူမှကိုဖြောင့်ပြလို့မရအောင်ဇောကျွေးပြန်ပြီးတော့ကိုကလောင်းတဲ့အဆင့်ထိလဲအောက်ချင်းရောက်သွားနိုင်သဘောပေါက်ရင်လားဘယ်လိုအနေအထားမျိုးမှရောက်နိုင်လို့ ကိုမြင်နိုးတဲ့အရာတွေပျက်စီးတဲ့အချိန်မှာရောက်မှာပဲအဲ့တော့ခက်တာတစ်ခုကကိုမြင်နိုးတဲ့အရာလည်းပဲမပျက်စီးမဲ့အရာတစ်ခုမှမရှိမပျက်စီးသေးတာပဲရှိတော့ပေါက်လာကိုမြင်နိုးတဲ့အရာပျက်စီးပြီဆိုတာနဲ့ကိုဒုက္ခရောက်မှာဒါနိယာမှာတဘာဝတရားအဲ့တော့ကိုမြင်နိုးတဲ့အရာရဲ့ပုံမှာကိုရဲ့မြင်နိုးမှုကကြည်လေလေသူပျက်စီးတဲ့အခါမှာဆင်းရဲမှုအတိုင်းတာလည်းကြည်လေလေပဲဒါလည်းတဘာဝအဲ့လိုဆိုရင်ဘုံဘုံတို့ကဘယ်အရာရဲ့ပုံမှာလောကမှာဘယ်အရာရဲ့ပုံမှာအမြင်နိုးဆုံး အတွေ့အတာသုံးမျိုးဖြစ်မယ်လို့ထင်တယ်ကိုဘဝရဲ့အပေါ်မှာပေါ့ကျန်တဲ့ဘဝဆိုတာကိုဘဝနဲ့ဆက်ဆက်ပြီးတော့မှပဲခံစားကြတာတွေးကြမြင်ကြတာဟုတ်လားအဲ့တော့ကိုမြင်လို့တဲ့ကိုဘဝဆိုတာကြီးရအောင်မပြည့်စည်ပဲနေမှာလားပြည့်စည်မှာမပြည့်စည်သေးခင်မှာရုပ်ပြည့်စင်ပြည့်နှိမ့်ဆက်အောင်ကသူကသူ့လမ်းစဉ်ဒါပဲလေအဲ့တော့ပြောရင်တာလေးတခုကပျက်စီးမဲ့အရာပေါ်မှာဆွဲလန်းထားသောပုံကိုယ်သည်သူဆွဲလန်းသောအရာပျက်စီးပြီဆိုတာနဲ့သူဒုက္ခရောက်တယ်ဒီသဘောလေးကိုစဉ်းစား အဲ့လို့ဆိုရင်ဘုန်းဘုန်းတို့တွေကပျက်စီးမဲ့အရာရဲ့အပေါ်မှာမလုပ်ထားတာရှိဆွဲလန်းထားတာရှိတယ်အဲ့ဒီမှားယွင်းမှုအဲ့ဒီအပြစ်အနာစာအဲ့ဒီချွေရင်းချက်ဘုန်းတော်မှာပါလေရှိနေတယ်အဲ့ဒါလို့ဆိုရင်တေကောင်ပေါင်းလေးဖြစ်ပြီဆိုရင်ရင်ဆိုင်နိုင်ဖို့များလားရင်ဆိုင်နိုင်ဖို့များလားရင်ဆိုင်နိုင်ဖို့များကိုယ်တိုင်သိထားရမယ်ကိုယ်အကြောင်းများဆိုတာဒါတွေကိုပြောတာရိုးရိုးလေးပဲရှိသေးတဲ့စကားအရင်ကြီးမများသေးဘူးကိုယ်ကတရားမဲ့လူတရား ဟုတ်ပြီအဲ့လိုဆိုရင်အဲ့ဒီသေးတဲ့အခါမှာအဆင်ပြေမလားမပြေမလားအဆင်ပြေပြီးရင်ဆိုင်နိုင်မဲ့လူလားအဆင်ပြေပြီးရင်မဆိုင်နိုင်မဲ့လူလားအဲ့ဒါကိုအကြောင်းကိုသိအောင်လို့လို့ပြောတာဒါပြောတယ်အဖြေတွေကတော့ဘယ်လိုထွက်နေတော့ဒေသနာနဲ့ညှိတဲ့အခါတရားမှာကြောက်လားမကြောက်လားနဲ့ညှိလိုက်ရင်လည်းကြောက်မဲ့အထဲပဲပါလိမ့်မယ်အဆင်ပြေမလားမပြေမလားဆိုတဲ့ဒေသနာနဲ့ညှိလိုက်တော့လည်းမပြေမဲ့အထဲမှာပဲပါမယ်ဟုတ်လားသိရင်တရားနဲ့တွေ့ရင်အဆင်ပြေတယ်ဆိုတာအရန်ကိုမြင်မအောင် သိဉာဏ်တွေကိုကြီးကြီးမားမားထူထောင်ထားတဲ့ပုံကိုယ်တွေပဲအဆင်ပြေကြမှာကိုယ်ကိုသိထင်ကြီးထားလို့မရဘူးနော်အဆင်ပြေမယ်လို့ထင်နေတာမတွေ့သေးလို့လို့ဦးဇင်းကတော့အဲ့လိုပဲကောက်ချက်ချတယ်တွေ့လာရင်တော့ဇက်ပြခတ်သွားတဲ့လူတွေပဲများပါတယ်ဟုတ်လားအဲအကြရရာမထေမြတ်တော်အကြောင်းပြောပြတယ်။နရှင်သာရိပုတ္တရာရဲ့ညီရှင်ဥပဒေနာဆိုတာရှိခဏခဏပုံပုံတရားတွေထက်ထက်ပြောဘူးတယ်။ဒါလေးတွေကကိုယ့်ဘဝနဲ့ရှင်ပြီးတော့တွေးဖို့ပါဟုတ်လား။အဲ့ဒါခါတစ်ပတ်မှာအဲ့ဒီရှင်သာရိပုတ္တရာနဲ့အဲ့ဒီရှင်ဥပဒေနာညီကိုရင်းနော် ရဟန္တာမထေရကြီးတွေကြီးပါပဲအဲ့ဒါမွေးတွေအလွန်ပေါ်တဲ့ကြောက်ကူကြီးတွေမှာတရင်သုံးရသူတပည့်တွေလည်းအများကြီးချန်ရပြီးတော့ဟာအဲ့လိုတရင်သုံးရတဲ့အခါမှာဒီနေ့သူကသင်္ကန်းချုပ်နေတာအရှင်မြတ်ကအဲ့တော့သူ့ရဲ့ဒီညာဘက်ပခုံးလေးကဘုံတို့သင်္ကန်းရန်တယ်လို့ရန်တာဆိုပေါ်နေတာမဟုတ်အဲ့ဒါမွေးစိုးနှစ်ကောင်ကအပေါ်မှာမွေးပေါက်စာလေးတွေဒါပေမဲ့အရန်စိတ်ပြင်းအဲ့ဒါလုံလာတွေးလာဆော့ရင်ပြူရင်လည်းပြုတ်ကြလာတဲ့အခါကျတော့အဲ့ဒီပခုံးမောင်ကြမွေးကဘလောက်ထိအစိတ်ပြင်းလဲဆိုလို့ရှိရင်ထိတာနဲ့ အစိတ်တက်တဲ့အမျိုးအစားခိုက်เสียတောင်မလို့ထိတာနဲ့ပိတ်တာဟုတ်လားအဲ့တော့တကိုးလည်းရှိတယ်မထင်မြတ်ကနော်ရဟန္တာလည်းရဟန္တာပေါ့နော်ဒီအစိတ်တွေတက်လာပြီဆိုတော့သိတယ်ဒါခဏနေပျက်စီးတော့မယ်ဆိုတာသူသိသိတဲ့အခါကျတော့သူ့ရဲ့တကိုးနဲ့ထိန်းလိုက်တယ်อืมငါရဲ့ခန္ဓာကိုယ်ကြီးဟာငါတပည့်တွေကပြင်ဘက်ကိုကိုယ်ရဲ့ပြင်ဘက်ကိုထုတ်ပြီးတော့ယူမသွားမချင်းမပျက်စီးပါသေးတည်းလို့အတိုင်းအတာတစ်ခုထိသူထိန်းထားလိုက်တာထိန်းထားပြီးတော့သူ့တပည့်တွေကိုပြောတယ်အရှင်တို့ ငါခန္ဓာကိုယ်ကြီးကဟောဒီဖွဲတွေကိုမီးရှို့ထားတဲ့အခါမှာမွဲပြားနေတာတွေအကုန်လုံးပြန့်ကျဲလိုက်လို့ရှင်မောမောပါပေါ့အကုန်လုံးကျဲသွားနော်အဲ့ဒီလိုဖွဲပြားတွေလိုပြန့်ကျဲမသွားသေးခင်မှာညောင်ဆုံးမို့တင်ပြီးတော့မြန်မြန်ထုတ်ကြသူ့ကိုယ်သူတော့မထွက်နိုင်တော့ဘူးပေါ့အဲ့လိုပြောတဲ့အခါရှင်သာရိပုတ္တရာကအော်အော်ပြီးတော့အရှင်တဲ့ကိုကြည်ရတာနော်ဘာမှမျက်မျက်စိမျက်နှာပြက်တာလည်းမတွေ့အောင်ကြည်ကြည်လင်းလင်းပဲဒီလိုကြည်ကြည်လင်းလင်းပုံမှန်အနေအထားကြီးရှိနေတဲ့လူတယောက်က အာမြန်မြန်ဆန်ဆန်မပျက်စီးသေးခင်မှာမြန်မြန်ထုတ်ကြလို့ပြောနေအကြောင်းတရားပါအဲ့မှာသူရှင်းပြသူပေါ့မွေပြုတ်ကြတယ်သူခဏလေးပျက်စီးတော့မယ်နော်ဒါမှမြန်မြန်ထုတ်လို့ပြောဟာခဏလေးပျက်စီးတော့မယ်လူတယောက်သိတော့မယ်လူတယောက်ကကြီးကြီးလေးလေးအေးအေးချမ်းချမ်းပင်လေးမပြက်မျက်နှာမပြက်မျက်စိမပြက်နေနိုင်တာဘာကြောင့်လဲနောက်လူတွေအတွက်မေးတယ်လို့ဆိုရမှာဆိုအဲ့ဒီမှာပြောတယ်သူကဘာပြောလဲသူကအကြည်တဲ့6မျိုးနဲ့ကင်ပြောတယ်ခန္ဓာကိုယ်ကြီးကိုဘုန်းတို့ရဲ့ခန္ဓာကိုယ်ကြီးဆိုတာ အကြည်ဓာတ်6မျိုးနဲ့ဖွဲ့စည်းတာကြီးနေတယ်ဆိုတော့ဘေးကအရိပ်တွေဖမ်းလို့ရမြင်ရမှန်လဲပါအရိပ်တွေထင်တယ်မျက်စိကကြီးနေတယ်မှန်လေးလိုပဲအရိပ်တွေအကုန်လုံးဖမ်းလို့ရတယ်ဒါပေမဲ့အတန်တော့ဖမ်းလို့မရဘူးအယောင်ပဲဖမ်းလို့ရသိလားနားဆိုတဲ့အကြည်ဓာတ်ကအတန်ကိုဖမ်းနိုင်တယ်နှာခေါင်းဆိုတဲ့ခန္ဓာပတ္တာကအကြည်ဓာတ်ကအနံ့ကိုဖမ်းယူနိုင်တယ်ဘလောက်ဆန့်ကျဲတော့သူ့အာယုံသူ့ဒွါရသူ့တကားပေါက်သူ့ဟာနဲ့သူသိလားတရားဆိုတဲ့အကြည်ဓာတ်ကရတာကိုသိနိုင်တယ်ဘောပေါက်လား ကာယပတာနာတစ်ခုလုံးကထိတာပူတာအေးတာလှူတာကြမ်းတာကိုသိနိုင်တယ်ဟုတ်လားစိတ်ဆိုတာကဗမာယုံအတွေ့အကြံတွေသိနိုင်တယ်အကြံနဲ့ပြောပြတာနော်အဲ့တော့ဘုန်းကြီးရဲ့ခန္ဓာကိုယ်ကြီးဟာမျက်စိနာနာလျှာကိုယ်စိတ်ရှုလို့အကြည်ဓာတ်6မျိုးဟုတ်လားဒီအကြည်ဓာတ်6မျိုး ਨੇ တိဆောက်တာဒါအပေါ်မှာပဲဘုန်းဘုန်းတို့ကငါဆိုပြီးတော့အကြီးအကျယ်မလုပ်တာတော့ဆွဲထားတာနော်အဲအဲ့ဒါကိုသူကပြောတာ အဲ့ဒီမျက်စိနာတာလျာကိုရှိရှုတယ်ဒီအကြည့်တဲ့6မျိုးနဲ့ဖွဲ့ရှိတာလေဒီဘဝဒီခန္ဓာရဲ့ပုံမှာငါကြာမြင့်စွာသောကာလကပဲဒါဟာငါပဲလို့မှားယွင်းတဲ့အမြင်မရှိဒါဟာငါဟာပဲဆိုတဲ့မှားယွင်းတဲ့သိမ့်ပိုက်မှုလည်းမရှိဘူးဒါဟာအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့ဒုက္ခသဘာဝတက်တက်မျှတာဖြစ်တယ်ဆိုတော့အဆုံးစုံတိတိမြင်ထားတယ်ဒါကြောင့်ဒါရဲ့ပုံမှာငါဆိုတဲ့အထင်မှားမှုရှိကိုမရှိဘူးတို့ပါဒါတက်တက်သဘာဝပဲဟိုနာတစ်ပင်ကြီးကိုဒကာကြီးတို့တွေမှာငါလို့လောက်တလား ဘာလို့လဲသူကမျိုးစေ့ရနေသူကသူရာသီဥတုနဲ့မြေနဲ့ရေနဲ့တွေ့လို့သူကသူပေါက်နေတဲ့ဟာဟုတ်လားအဲ့ဒါရငါဟုတ်တယ်လားငါဥစ္စာဟုတ်တယ်လားဘယ်သူဥစ္စာမှလည်းမဟုတ်ဘူးဘယ်သူမှလည်းမဟုတ်အဲ့ဒါတဘာဝတရားကြီးပဲတကယ်မြတ်စွာဘုရားအဲ့လိုဥမာပေးတာနော်ဒီယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာနတုံမာကံတင်တို့ရဲ့ဥစ္စာမဟုတ်ဘူးကိုဥစ္စာမဟုတ်တာရဲ့ပုံမှာဆွလမ်းမှုကိုဆွတ်နိုင်ရဲ့ကြီးစွာသောအကျိုးရှိလိမ့်မယ်နတုံမာကတုတ်တံမှာအထင်ရှားဟောတယ်ဟုတ်လားအဲ့ဒါဘယ်လိုဥမာပေးရထင်တယ် ဟောဒီဇေတုံအကြောင်းထဲမှာရှိတဲ့တိရွက်တွေတစ်ခက်တွေအမိုက်တွေမြက်တွေမြက်ချောက်တွေရှိအဲ့ဒါတွေကဝဇုဟာဝဇုဟာမှမဟုတ်ဘူးအဲ့ဒါတွေကတူတူပေါက်လို့ခြောက်နေတယ်ငါဟာလည်းမဟုတ်ငါလည်းမဟုတ်ဒါနဲ့အဲ့ဒီဥစ္စာတွေကိုတစုံတယောက်ကယူသွားမယ်မီးရှို့မယ်မြေကြီးတဲ့ပြုတ်လိုက်မယ်ဆိုသင်တို့ဘယ်လိုနေမလဲလုံးဝမနေဘူးဟောဆိုငါလုံးငါဥစ္စာဆိုရအမြင်အမှားရှိဒီလိုတောင်ဥမာပေးဘဝခန္ဓာကိုနော်အလိုလျောက်ပျက်စီးယုံရင်းနေတဲ့ထင်းကြောက်တွေမြက်ချောက်တွေလို့ဥမာပေးရနော် မြင်ဖို့လိုတယ်ဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဒါပါဒီပြောနေတာခုနရှင်ဥပဒေနာအဲ့ဒီအမြင်တွေကိုအဆုံးစွန်ထိမြင်ထားတဲ့အတွက်ကြောင့်ဒီအကြည့်တဲ့၆ခုနဲ့ဖွဲ့စည်းထားတဲ့ဘောခန္ဓာရဲ့ပုံမှာဆွဲလမ်းမှုမမုန်းမှုဆိုတာသူမှမရှိဘူးတဲ့ငါဆိုတဲ့အထင်မှားမှုမရှိဘူးငါဥစ္စာဆိုတဲ့ဆွဲလမ်းသိပ်ပိုက်မှုမရှိဘူးဒါကြောင့်ဒါကြီးတော့သူဘလို့နေနေမှောက်နေနေလှမ်းနေနေပေါ့အရက်စကားလေးနဲ့ပြောတာဘာဖြစ်နေလဲသူမှတုံလို့မှုမရှိဘူးအဲ့ဒီလိုပြောတာအဲပြင်မဲ့လည်းထုတ်လိုက်ရော လုံးလုံးသိလေးမှာစံသွားဟုတ်လားဒါပါလေအားကြစရာပေါ့နော်ဘုန်းတော်ဗုဒ္ဓဘာသာဝင်ကြီးပန်းနိုင်ဆိုရတစ်ချိန်မှာတွေ့လာမဲ့ပျက်စီးခြင်းကိုနော်ယာနှုံးပြီနော်ရင်ဆိုင်ဖြတ်သန်းသွားနိုင်တဲ့ပုဂ္ဂိုလ်ဒုတိယအရန်တာဖြစ်သွားပြီဆိုတော့အထူးပြောစရာမလိုဘူးပေါ့နော်အဲ့တော့ဒါလေးတွေကပါမယ်ကိုတိထားရမယ်ကိုအကြောင်းများဆိုတာရဲ့ခေါင်းစဉ်အောက်မှာငါဘယ်လိုအဆင့်ရှိသေးတာလဲဘာတွေလိုအပ်နေသေးလဲငါအခြေအနေကဘာလဲဆိုတာကိုသိဖို့ဘုန်းတော်ပြောနေတာပဲဟုတ်တယ်မို့လား အဲ့တော့ဘာလို့ဒါအားကြစရာပေါ့နော်အဲ့တော့ဘုန်းတို့ရဲ့အခြေအနေတွေကအခုဘုန်းပြောခဲ့တာနော်ကိုတိထားမဲ့ကိုအကြောင်းများအလုပ်ရမဲ့ကိုတို့တရားမဲ့ကိုရင်မဆိုင်နိုင်သေးတဲ့ကိုသိရင်ကြောက်အောင်မဲ့ကိုဒါရေဘူးရဒီတိုင်းပဲနော်ဟုတ်လားအဲ့တော့ဘုန်းတော်ဘယ်လိုဖြစ်နေတော့ဆိုတော့ဘုန်းတို့ရဲ့အခြေအနေကစာပွဲဖြေရမှာလည်းသိကြတယ်ရက်တွေပါတွေတတ်မှတ်ထားတယ်စာမပိုင်သေးတာလည်းသိကြတယ်ဟာဒါပေမဲ့မိမိရော့ရော့နေနေတာလည်းသိကြတယ်ဟာဒီဒီဟာတွေစုမိစုံမိပြီဆိုတာနဲ့ တေချာပေါ့မြေပြူးဆံတာဖြစ်တော့သံမွေးရဖြေရမှလည်းတေချာတယ်နော်စမပိုင်သေးတာလည်းတေချာမပိုင်သေးလို့ကြိုးစားနေလားဆိုလဲများစုကကြိုးကြိုးစားဘူးမိမလျှော့အပုံတော်ကြောနေနေတာဟုတ်လားသုံးခုနော်သံမွေးဖြေရမှလည်းတေချာတယ်မပိုင်သေးတာလည်းတေချာတယ်ပုံတော်ကြောနေနေတာတေချာတယ်အစာပိုင်မိသားမှုပုံအေးဆေးလေးနေနေတာဆိုလဲကိစ္စမရှိဘူးသံမွေးမဖြေရဘူးဆိုရင်လည်းကိစ္စမရှိဘူးကြိုးစားနေတယ်ဆိုရင်လည်းဟာအဆင်ပြေးလာမှာပေါ့နော်အခုဘယ်နှချက်ဆုံးလဲနော်သုံးချက်အဆင်ပြေပါမလား ဇံဝဲကန်းထဲမှာမအင်သာတက်ချင်တယ်လို့လို့ကျင်ငယ်ဆွန့်ကျင်တယ်လို့လို့ဖြစ်နေမှာပေါ့ဟုတ်တယ်မဟုတ်လားအင်းဒါတခုနော်နောက်တိုက်ပွဲရှင်တွေ့ရမယ်ဆိုလဲသိရတယ်လက်နဲ့မရှိသေးဘူးဆိုတာလည်းသိရတယ်ဘာနဲ့တိုက်ဒုက္ခအကြီးအကျယ်ရောက်မှာပေါ့နော်သိချင်းစရာဆိုတဲ့တိုက်ပွဲဟာတွေ့ကိုတွေ့လိမ့်မယ်သိချင်းတရားကိုရင်ဆိုင်နိုင်တာလည်းအသိဉာဏ်ပညာလို့လို့ရှားမရှိတခြားရှိတယ်လို့ပြောရင်လည်းကုသိုလ်ကောင်းမှုပေါ့ဟုတ်လားအဲ့ဒါတွေအားနေနေမယ်ပညာဆိုတဲ့လက်နဲ့ကိုလည်း မပိုင်ဆိုင်ဘူးဆိုလို့ရှိရင်ဘုန်းတို့တွေ့တာအဲ့ဒီတိုက်ပွဲတွေ့လာပြီဆိုတာနဲ့တေချာပေါက်ရှုံးပါမယ်သဘောပေါက်ရလားအဲအဲ့တော့ဒီဓမ္မပဒပါဠိတော်ထဲမှာလည်းပြောထားတာလေးတစ်ခုရှိတယ်တော့တော့တေခြင်းတရားကိုမစင်စားလို့မစင်ခြင်းလို့ဖြစ်လာတဲ့နောက်ဆက်တွဲဆိုးရိုးကိုဥပါဒနဲ့ကပြောတာပေါ့လေတော့တေခြင်းတရားကိုမေ့လျော့ပြီးတော့တေခြင်းတရားနဲ့ခတ်စိမ့်စိမ့်နေကြအမတရားတော့မလိုကြီးနေကြအဲ့ဒါပါတော့မေ့လျော့မှုရဲ့နောက်ဆက်တွဲကတော့ဘာမှမကြိုးစားဘဲနဲ့ဖြစ်သလိုကြီး ကျုံရအာယုံနဲ့ကျုံရစိတ်နဲ့နေတော့မှာပေါ့ဟုတ်လားအဲ့လိုနေတော့အဲ့လိုလူတွေကဘာဖြစ်မလို့တဲ့ဟောနောက်ကိုရှောင်ပြေးလို့မရတဲ့အချင်းအကျက်နေရာထဲမှာလက်ထဲမှာဘာလက်နဲ့မှမပါဘဲနဲ့အလွန်အစိပြင်းတဲ့မွေတဲ့ကောင်ကိုတွေ့တယ်လို့မျိုးဖြစ်နေတယ်လို့အဲ့လိုလေးဥမာပေးအလွန်ကြိုက်တယ်ဟောကအဲ့ဒီဥမာဟုတ်လားတွေ့နေတာကအစိပြင်းတဲ့မွေလက်ထဲမှာလည်းဘာလက်နဲ့မှမပါဟာမပါလို့ကြောက်လို့နောက်ပြန်လှည့်ပြေးမယ်ဆိုလည်းပြေးလို့ကမရ ဘလောက်အကျက်အတဲဖြစ်နေတဲ့ကာလလဲအဲ့ဒီကာလကြုံရနိုင်မယ်နော်ဟုတ်တယ်မဟုတ်လားကြုံရမှာဘယ်ချိန်ကြုံရမယ်ဆိုတာတောင်မသိနိုင်ဟုတ်လားအဲ့လိုဆိုရင်သေခြင်းတရားမွေဆိုးပေါ့ပြန်လှည့်လို့မရဘူးနော်ပြန်လူပြိုခြင်းလို့မရဘူးဟာငါငကိုနေခဲ့တဲ့အတိတ်ကိုဘယ်သူပြန်လို့ရလဲဖြတ်တန်းခဲ့တဲ့အတိတ်ကိုဘယ်မှပြန်လို့မရဘူးရှိလို့သာသွားတယ်ဟုတ်လားအဲ့လိုတွေ့လာပြီးကြုံလာပြီးဆိုရင်အဲ့ဒါကိုဘုံဘုံတို့ဒီမွေဆိုးကိုရင်ဆိုင်နိုင်ဖို့ကနောက်ပြန်လှည့်ပြေးမယ်ဆိုတဲ့နီးနဲ့ကတော့ ဘလို့မှမဖြစ်နိုင်အဲ့တော့သူကဘယ်နည်းပဲရှင်လက်ထဲမှာတစ်ခုခုပါမှရမယ်ဒုတ်ပိုင်လည်းရိုက်လိုက်ဖို့တစ်ခုပါလည်းလဲလွှင့်ကော်ပြစ်လိုက်ဖို့အခုကဘာမှမပါဘူးလက်နဲ့တော့ထိလို့ရမလက်ကైတေးမှာပေါ့ဟုတ်လားအဲ့တော့အရေးကြီးတာပါလို့ငွေရလည်းတေးတာပေါ့တွေ့ပြန်ပြေးလို့ရလည်းမရဘာလို့တော့အရေးကြီးရလက်နဲ့လိုတာပေါ့ဟုတ်လားဒါတော့ဒုတ်ပါတယ်ဆိုရင်အေးအေးဆေးဆေးပဲငွေကိုမကြောက်ဘူးပေါ့ဟုတ်လားအဲ့ဒါဒီလက်နဲ့ဆိုတာဘာပြောတာကုသိုလ်ကောင်းမှုကိုပြောတာဟုတ်လား ဒါကြောင့်မြတ်စွာဘုရားဒီဓမ္မပါဒပါဠိတော်မှာလူတွေရဲ့စိတ်ထဲမှာအလုံးကိုပဲဆွဲထားတဲ့အဆုံးအမလေးတစ်ခုရှိပုံညာဒုက္ခဇီဝိတသင်္ခယံတိဇီဝိတသင်္ခယံတိတေဂာတိခါကာလမှာဗာတေချင်းတရားနဲ့နှစ်ဖူးတွေဒူးတွေတွေ့တာတဲ့အခါမျိုးမှာပုံညာကုသိုလ်ကောင်းမှုတွေဒုက္ခချမ်းသာစေလိမ့်မယ်အလွန်ကြောက်စရာကောင်းတယ်နော်တွေးပြက်စရာကောင်းတယ်ထိတ်လန့်တုန်လို့စရာအကောင်းဆုံးဖြစ်တယ်တေချင်းတရားနဲ့တွေ့လာတဲ့အခါလူကိုတတ်တာရာရစီမယ်ချမ်းသာမှုကိုဖြစ်စေမယ် ရဟာပါလေကုတုပဲငါကောင်းတာလားငါကောင်းတာတွေအများကြီးလုပ်တာသေခြင်းကိုတောင်အန်တုနိုင်တဲ့အရာမသေးအောင်လုပ်မှလို့ပြောတာမဟုတ်လာခဲ့မင်းလာတယ်ငါလက်ခံနိုင်တယ်ဆိုတဲ့သဘောဟုတ်လားဘယ်ရာကိုအကူအမှာတော့ကုသိုလ်ကောင်းမှုပေါ့ကုသိုလ်ကဘယ်နှမျိုးရှိတယ်တော့မှတ်သားထားဖို့တော့၄မျိုးကျမ်းပြင်းပေါ့နော်ဒါနရဲ့သီလရဲ့သမာဓိရဲ့ပညာဒီကုသိုလ်ကောင်းမှုကသူ့အတိုင်းတာနဲ့သူသိချင်းနဲ့တွေ့လာတယ် တတ္တဝါကိုချမ်းသာမှုရစေမဲ့အရာတွေကြီးပဲအဲ့ဒီထဲမှာအာအကိုးတိုက်ဆုံးသောအရာကတော့ပညာဖြစ်လိမ့်မယ်ဘယ်ကုန်းစတော်ဘုရားကြီးပြောတာကြားဘူးလေနော်ဒီနေ့နေ့လေတူမှအိတ်နေတော့နဲ့အိတ်မထဲလူလူတကယ်လူလူနောက်နှစ်နာရီလောက်နေတေမာလို့သူ့ကိုငါပြောနေလို့ခံစားရတာပေါ့နော်ကြားလို့ကြီးအဲ့တော့မျက်နှာမှာလည်းပဲစီးအစိတ်တဲ့လိုမျိုးဘာတွေဖြစ်မှမသိဘူးဖြစ်နေတာဆင်လို့ကြီး။အနောက်နှစ်နာရီလောက်နေရင်ပြင်မယ်ဆိုတော့သူစဉ်းစားတယ်ကြောက်မသွားဘူးတဲ့ဆင်လို့ကြီး အနှစ်နာရီလောက်နေရင်သိမယ်ရှင်ငါဘာအားကိုးရမှာလဲဘာနဲ့သိမှာလဲအဲ့လိုစဉ်းစားလိုက်တော့အလိုလျောက်ပဲတဲ့အတန်တစ်ခုကြားသလိုမျိုးတောင်ကြားပညာပညာလို့နှခွန်ကြားဟုတ်လားပညာဆိုတာဘာလို့အမှန်သိဘာရဲ့အကြောင်းကိုဘာရဲ့သဘာဝကိုအမှန်သိတာလို့ဒီခန္ဓာဒီဘဒီသဘာဝဒီဖြစ်စဉ်တွေအကြောင်းကိုအမှန်သိဘုန်းတော်ဒီခန္ဓာရဲ့ပုံမှာအထင်မှားမှုနဲ့ပဲနေနေကြတာဟုတ်လား တရားကိုအမှန်ကန်သိလို့ရှိရင်အဲ့ဒါကိုပါခေါ်တော့ပညာမတည်မြဲတဲ့သဘောကိုသိမယ်ကောင်းမွန်တဲ့သဘောမဟုတ်တာကိုသိမယ်တန်ဖိုးမဲ့တဲ့တုံညာသဘောဖြစ်နေတာကိုသိမယ်အိဋ္ဌဒုက္ခအနတ္တတုံညာအတုပဒီသဘာဝတွေဒီစကလုံးတွေကခန္ဓာကိုကိုစားပြုနေတဲ့စကလုံးတွေဟုတ်လားမတည်မြဲဘူးဘယ်အတွေ့အကြုံဘယ်ဖြစ်ပြမှာဘုံတို့တွေဟာနော်စုပ်ကင်ထားလို့မရဘူးဒီတိုင်းပဲပြီးသွားတယ်။ဒါဝန်ကတော့ပြောလိုက်သေးတယ်။ဟောအချိန်တိုင်းအသက်ကိုပေးနေရအချိန်တိုင်းဘဝကိုပေးနေရဟုတ်လား အချိန်တိုင်းဘုံဘုံတို့ကဆုံးရှုံးပြီးတော့ပွားနေဟုတ်လားဒါကိုမြင်ဖို့လိုအဲ့ဒါပါပဲပညာအဲ့ဒီပညာတရားကဘုံဘုံတို့အများကြီးတတ်တာရစီလိမ့်မယ်ဒါကြောင့်တရားဒီတန်းနဲ့ပဲပြောနော်လူမိုက်လည်းသိမယ်ပညာရှိလည်းသိမယ်ဒါပေမဲ့လူမိုက်ကတော့တုံလုံးချောက်ချပြီးသိမယ်ပညာရှိကတော့တိတိငိမ့်ငိမ့်သိမယ်ဒါပဲကိုကြိုက်တာရွေးဖို့ပဲဟုတ်လားဆိုတော့ဒီနေရာမှာမိုက်တယ်သိတယ်ဆိုတာကဘာလို့အဓိကရည်ညွှန်းတာလဲကိုဘွားအကြောင်းမမှန်ကန်မသိရင်လူမိုက်ပဲကိုဘွားအကြောင်းမမှန်ကန်ကန်သိရင် ပညာရှိပဲဒါပဲဟုတ်လားဒါကိုဘုန်းဘုန်းတို့ကလုပ်ဖို့လို့နားလေဖို့လို့တန်သေးကနေ့မှာကုသိုလ်ကောင်းမှုတွေချမ်းသာသေးလိမ့်မယ်ဟုတ်ပြီအဲ့လိုဆိုကုသိုလ်ကောင်းမှုတွေကမှထပ်ပြီးတော့ဘုန်းဘုန်းတို့ခေါင်းကောက်ပြီးတော့လျှွေးစဉ်အကုသရာကိုရွေးလိုက်မယ်ဆိုရင်ဘာလို့တွေ့မလဲပညာဒါကြောင့်မလို့ဒေသနာတစ်ခုမှာပညာဥဒေနာပညာတည်းဟူသောလက်နဲ့ဖြင့်မာရံမသိခြင်းတရားတည်းဟူသောမကိလေသာတည်းဟူသောမဒီတရားတွေကိုရောဒေထစစ်ထိုးရပြီပညာလက်နဲ့နဲ့ရင်ဆိုင်လို့ပြောတာ ပုံဘူပမံကာယမိမံဝိဒိတ်တံနဂရုပမံစိတ်တမိတံထပိတံယောဒေထမာရံပညာဥဒေနဇိတင်စရခေအနိဝေတနောတိယတရားပြီးတော့ဥပမာများဆိုတဲ့ခေါင်းစဉ်နဲ့ဒီကထားလေးပုံမှန်ဟောရှင်ရှိဟုတ်လားဟုတ်လားဝါရင်းရောက်ရင်တော့စာလေးတွေသင်အောင်လို့အောက်မိတာနော်အရင်ကောင်းတာနော်ကုံဘူးပမာကာယမိမံဝိဒိတပါဒီခန္ဓာကိုယ်ကြီးကိုကွဲလွယ်ပြက်လွယ်တဲ့မြေအိုးတစ်လုံးလို့နားလည်ထားရမယ်သိထားရမယ် ဒါလည်းကိုသိထားမယ်ကိုအကြောင်းဒီတွေကပြောနေတာပဲအခုကိုသိထားမယ်ကိုအကြောင်းများဆိုတာဒါပဲကိုအကြောင်းကပါမယ်ကိုတလုံးပဲပြက်မှာနော်ဘယ်ချိန်ပြက်မယ်ဆိုတာရှိအမကကြမရှိဘူးဆိုတာက तू ကရည်ညွှန်းတာမသေးကြဘူးဆိုတာကိုရည်ညွှန်းနေတာဘုံမူပမံကာယမိမံဝိရိတုံငကရုပမံစိတ်တမိတံဖြစ်ဖြစ်စိတ်ကိုကြတော့အလွန်ခိုင်မာတောင့်တင်းတဲ့မျိုးကြီးတစ်ခုဖြစ်အောင်တိဆောက်ထားရရန်သူတွေလွယ်ကူဝင်လို့မရတယ်တိုက်စစ်ခံစစ်နဲ့ပြည်စုံတယ် နိုင်ငံကြီးဟိုမြို့ကြီးတစ်မြို့ဖြစ်အောင်လုပ်ထားရစိတ်ကိုဟုတ်လားပြီးတော့ဗာပြောတော့ယောဒေထမာရံပညာဥဒေနာနော်မာရံတေခြင်းတိဟုသောမန်နော်မန်၅မျိုးတောင်ရှိတယ်ကြားဘူးတယ်မဟုတ်လားမာရံမန်ကိုယောဒေထစစ်ထိုးပါစစ်တိုက်ပါဘာနဲ့စစ်ထိုးရမှာတော့ပညာဥဒေနာပညာဥဒေနာဆိုတာပညာအာဟုဒအာဟုဒဆိုတာလက်နဲ့ပညာဆိုတာအမှန်သိအမှန်သိခြင်းဟာ နော်သေခြင်းဆိုတဲ့ရန်သူကိလေသာဆိုတဲ့ရန်သူကိုနော်ခြေမုံဖို့အတွက်မရှိမနေမဖြစ်မနေကိုယ်တန်တန်မှာရှိထားရမယ်ဘာတရားတော့လက်နဲ့တရားနားနေရသဘောပေါက်ရင်လားအဲ့လိုဆိုလို့ရှိရင်ဘုန်းဘုန်းတို့ကကိုတိထားမယ်ကိုအကြောင်းများဟိုကတရားမဲ့လူသိခြင်းတရားကိုအစဉ်ပြေပြေရင်မဆိုင်နိုင်မိတဲ့လူရင်မဆိုင်နိုင်အောင်မဲ့လူဟုတ်လားဒီလိုဆိုရင်အစဉ်ပြေပြေရင်ဆိုင်နိုင်ဖို့အတွက်ဘယ်လိုနည်းနဲ့ဘုန်းဘုန်းတို့ပြင်ဆင်ထားရမလို့ကြိုတင်ပြီးတော့နားလည်ထားရမလို့ဆိုရင် နှမျိုးတွေ့ရတယ်ပေါ့နော်ကုသိုလ်ဆိုတဲ့စကားလုံးရယ်ပညာဆိုတဲ့စကားလုံးရယ်ဒါတိုင်းရင်ပြောနေတာနော်ဒေသနာတော်တွေကိုပဲဘုန်းဘုန်းတို့ပြောနေတာပါဟုတ်လားပုံဉ္ဇံဒုက္ခံဇီဝိတသင်္ခယံတိတေဂာနီမှာကောင်းမှုသည်ချမ်းသာစေလေဟုတ်ပြီနော်ပညာဝုဒေနပညာတိဟုသောလက်နဲ့ဖြင့်မာရမန်ကိုယောဒေထစစ်ထိုးရယောဒေထမာရံပညာဥဒေနဒီစကလုံးလေးတွေကိုမှတ်ရမယ်နော်အဲ့ဒါဘုန်းတို့အတွက်ပါအဖြေပဲဟုတ်လား ကုသိုလ်တွေများအောင်ကြိုးစားခြင်းသည်ဘုန်းဘုန်းတို့ဘုရားရဲ့နော်တွေ့ကိုတွေ့ရမယ်ဂျုံကိုဂျုံရမယ်အခြေအနေဆိုးကိုရင်ဆိုင်ဖြတ်သန်းဖို့အတွက်မဖြစ်မနေရှိကိုရှိထားရမယ်အည်သွေးတစ်ခုနော်ကုသိုလ်ကောင်းမှုတွေများများလုပ်တာစိတ်ထဲမှာကောင်းတဲ့စိတ်တွေအချင်းတော်တော်များများဖြစ်အောင်ကြိုးစားရမယ်လို့ပြောတာဟုတ်လားကောင်းတဲ့စိတ်တွေကအဆင်ပြေမှုရှိတာလေနော်ဆွန့်လွတ်နိုင်တဲ့သဘောလေးတွေပေးနိုင်ကမ်းနိုင်တဲ့သဘောလေးတွေစောင့်စည်းထားတဲ့သဘောလေးတွေနော်စိတ်ကိုတည်ငြိမ်အောင်ထိမ့်သိမ့်နေတဲ့သဘောတွေအမှန်တိအောင်လုပ်နေတဲ့သဘောတွေကုသိုလ်၄မျိုး ဟုတ်လားအဲ့ဒီတဲကမှခေါင်းကိုက်ပြီးတော့နော်တကယ်အာအကိုတိုက်ဆုံးအထီရောက်ဆုံးအကိုစရာရှားလိုက်မှဆိုရင်ဘာတွေ့မလဲပညာဟုတ်လားအဲ့လိုဆိုရင်ဒီပညာနဲ့ပတ်သက်ပြီးတော့ဘုန်းတို့6မျိုးလောက်နေကုန်းချုပ်လေးပြောမှာဟုတ်လားအချိန်ရှိသေးရနော်ဘုံကအချိန်သိပ်မရှိတော့ဘူးလို့ထင်တယ် အဲ့တော့အာဟုတိုက်ဆုံးပညာကို6မျိုးလောက်ပြောရင်လည်းဆိုတာဘယ်ဒေသနာတွေကိုခြေခံပြီးတော့6မျိုးလို့ဘုံကပြောလိုက်ရတာလို့ဆိုတော့နံပါတ်1ဟိုလူတိုင်းကြွန့်ကျင်ထားတဲ့သုတ်တန်တစ်ပုဒ်အဲ့ဒါပါလဲဆိုတော့အဘိနာသုတ်တန်နော်အဘိနာဆိုတာအမြဲမပြတ်ဒီပညာအဲ့ဒီသုတ်တန်မှာမြတ်စွာဘုရားကပြည့်စုံပါဠိဘိက္ခွေဘိနာတိအွှဲခဏတိအဋ္ဌိယဝပုရိဒေနဝဂါထေနဝပပ္ပစီဒေနဝ မိန်းမတွေပဲဖြစ်ဖြစ်ယောက်ျားတွေပဲဖြစ်ဖြစ်လူသားတွေပဲဖြစ်ဖြစ်ရှင်ယန်းတွေပဲဖြစ်ဖြစ်ဘယ်သူမျိုးမဆိုနော်လေးမျိုးလူလောကကြီးတစ်ခုလုံးကိုပိုင်းခြားပြောလိုက်တာဟုတ်လားမိန်းမယောက်ျားလူသားရှင်ယဟန်ဟုတ်လားဘယ်သူမျိုးမဆိုအမြဲမပြတ်ကိုယ့်ရဲ့ခေါင်းထဲထည့်ပြီးတော့စဉ်းစားဆင်ခြင်တဲ့နဲ့ရာဌာနကြီး၅မျိုးရှိတယ်တဲ့အဲ့ဒီရာဌာနကြီး၅မျိုးကတကယ်စဉ်းစားဆင်ခြင်မယ်ဆိုရင်နော်အစကနဦးမှာ ဒုက္ခအမျိုးမျိုးကိုဖြစ်စေတတ်တဲ့မာမာနအဲ့ဒီမာမာနကြောင့်ဖြစ်တဲ့အကုသိုလ်တရားအဲ့ဒါတွေကိုပယ်ရှားပြီးတော့ညှော်နေစေပြီးတော့နောက်ဆုံးမဲ့ညံဖူညံကိုတောင်ရစေလိမ့်မယ်ရောက်စေလိမ့်မယ်လို့အဲ့လိုဟောအဲ့ဒီ၅မျိုးကိုစဉ်းစားဆင်ခြင်ခြင်းရဲ့အကျိုးရလဒ်ကိုဘုန်းတို့အရင်နားလည်ထားမယ်နော်အဲ့ဒီ၅မျိုးကိုစဉ်းစားဆင်ခြင်ရင်မကောင်းမှုအကုသိုလ်တရားတွေကိုဖြစ်စေတတ်တဲ့တက်ကြွမှုမာမာနမလိုလားအပ်တဲ့မှန်နေပေါ့ဟုတ်လား အဲ့ဒီမန်တွေကိုယွန်နေစေနိုင်မယ်ဖယ်ရှားစေနိုင်မယ်တဆင့်တက်ပြီးရင်ဉာဏ်တွေမြင့်လာတဲ့အခါမှာမဲ့ဉာဏ်ဖူဉာဏ်ရပြီးတော့ဒုက္ခဆက်တောင်ပြီးပေါ်နိုင်အဲ့တော့အဲ့ဒီ၅မျိုးကပါလေလူတိုင်းနှုတ်ထဲမှာရှိပြီးလားအိုနာတိကွဲကန္နတွဲအမြဲနေတိုင်းရှုဟုတ်လားငါဒီအိုရမဲ့လူတယောက်အိုလူတယောက်ဖြစ်တယ်စဉ်းစားဒါဘုံမလုံးဆန်းနိုင်ဘူးဒီခန္ဓာကြီးကဒီအမျိုးအစားကြီးဒီလိုဖြစ်တတ်တဲ့အရာကြီး ဒီလိုဖြစ်မဲ့အရာကြီးလို့စဉ်းစားရငါသည်နာရမဲ့နာလူတယောက်ဖြစ်တယ်ဒီခဏနာတတ်သောတဘာဝရှောင်လွဲမရတဲ့နာခြင်းတရားနဲ့ကြုံရမဲ့သဘောရှိတဲ့တဘာဝကြီးလို့စဉ်းစားဒါကိုရှောင်လို့မရငါသည်တေရမဲ့လူတေလူတယောက်ဖြစ်တယ်တေခြင်းတရားကိုရှောင်လွဲလို့မရဘူးငါသည်ငါချစ်ခင်မြတ်လို့နှစ်သက်သောအရာမှန်သမျှနဲ့ခွဲခွာရမဲ့သဘောကွဲကွာရမဲ့သဘောရှိသောငါသာဖြစ်တယ် ဒါဒါလည်းရှောင်လို့မရဘူးနော်ရှင်ခွဲမခွဲသေးခွဲခွဲသေးခွဲမခွဲရှင်ခွဲခွဲမိမိနဲ့တဘုံတို့ဟာမြင်းထာဝရချစ်ခင်အမြတ်လို့အပ်တဲ့အရာတွေနဲ့အတူတကွရှိနေမှာမဟုတ်ဘူးဒီအမှန်တရားကိုစဉ်းစားရအောင်နော်နောက်ဆုံးပါပြောလို့ငါသည်ငါစေတနာနဲ့တန်တဲ့အကျိုးရလက်ကိုသိမ့်ပတ်ရမယ်ရရှိမယ်မှာဖြစ်တယ်ငါကောင်းရင်ငါဆန်ရမယ်ငါဆိုးရင်ငါခံရမယ်ဆိုတဲ့သဘောဟုတ်လား နော်ငါရဲ့ရှိဆက်မှာဖြစ်နေမယ်နော်ကောင်းခြင်းဆိုခြင်းချမ်းသာခြင်းဆင်းရဲခြင်းတွေအကုန်လုံးဟာငါဘလို့စေနာတွေနဲ့ဖြတ်သန်းနေတယ်ဆိုတာပေါ်မှာဝူတည်လိုက်မယ်တနည်းအားဖြင့်ချမ်းသာခြင်းငါရဲ့ချမ်းသာခြင်းဆင်းရဲခြင်းဟာငါလက်ထဲမှာရှိတယ်ငါဘလို့ဟာမျိုးကိုဗန်ဒီမာလဲဆိုဒီကြည့်ဘွားအမှာဒီအမြင်ကကန့်လက်တွဲဆိုတာအဲ့ဒါကိုပြောတာနော်အချိန်တိုင်းဘုံဘုံတို့ကကောင်းကံဆိုးကံကံတမျိုးမျိုးကိုတော့ထုတ်လို့ရင်းနဲ့ဒီခန္ဓာစက်ကြီးကလဲပတ်နေတာတကယ်တမ်းဟုတ်လားကောင်းတာကိုထုတ်လို့ချင်းထုတ်လို့မကောင်းတာကောင်းတာမထုတ်လို့ရင် ကောင်းတာထုတ်လုပ်ပြီးသားပဲရှိဘူးရဟုတ်လားနောက်တော့မင်းကအဲ့ဒါကိုပြောတာလေအသက်ပဲပေးနေနေရတယ်ဘဝပဲပေးနေနေရတယ်ကိုယ့်ဘက်ကဘာပြန်ရလဲဆိုတော့ကောင်းတာဆိုတာတကံကံပြန်ရခုခုတော့ပြန်ရမယ်ဟုတ်လားကောင်းတာရရင်တော့ဒီအသက်ပေးရယူဘဝပေးရယူနဲ့တာပေါ့ဟုတ်လားမကောင်းတာရမယ်ဆိုတော့ဘဝကလည်းကုန်းရသေးတယ်ပြန်ရတာကြီးရတယ်ပါမကောင်းတာဖြစ်နေအဲ့ဒါငါးခုမြောက်စဉ်းစားရမှာအဲ့ဒါဟုတ်လားငါရဲ့စေတနာနဲ့ငါရဲ့စိတ်နဲ့ထိုက်တန်တဲ့ အကျိုးရလက်ကိုငါရှောင်တွဲလို့မရဘူးရှိုးပြီးမှငါကောင်းကျင်လို့မရဟုတ်လားရှိုးတာတွေလုပ်ပြီးတော့မှငါကောင်းတဲ့အကျိုးရလက်တွေကိုမျှော်လင့်နေလို့မရဘူးဒါနိယာမတဘာဝတရားအဲ့ဒီအမှန်တရားကြီး၅မျိုးစဉ်းစားတာကပညာ၅မျိုးပဲပညာ6မျိုးပြောမှာခု9မျိုးပြီးသွားတယ်လို့ဆိုနေရနော်အဲ့ဒါတွေကိုစဉ်းစားလို့ရှင်ဘာဖြစ်မလဲတော့အကျဉ်းချင်းလေးတွေပြောနေတာပုံပေါ်ဟုတ်လားကိုချင်းကိုစဉ်းစားရင်အရွယ်ရှိတာကိုအကြောင်းပြုပြီးတော့ဖြစ်တဲ့မှန် အဲ့ဒီမန်ကြောင့်အကုသိုလ်တွေဖြစ်ရမယ်အဲ့ဒီမန်ကိုဖယ်ရှားမယ်နာခြင်းကိုစဉ်းစားရင်ကျမ်းမာတာကိုကြောင်းပြပြီးတော့ဖြစ်တဲ့မန်အဲ့ဒီမန်ကြောင့်အကုသိုလ်တွေဖြစ်တဲ့အဲ့ဒီမန်ကိုပဲဖယ်ရှားမယ်သို့မဟုတ်နေပါစေနဲ့မတည်ခြင်းကိုစဉ်းစားရင်နေခြင်းကိုအကြောင်းပြုပြီးတော့ဖြစ်တဲ့မန်ဇီဝိတမန်ခေါ်တယ်နော်အဲ့ဒါတွေကိုယွန်နေစီတယ်အဲ့ဒါကြောင့်ဖြစ်တဲ့အကုသိုလ်တွေကိုလည်းယွန်နေသွားစီခွဲခွာခြင်းကိုစဉ်းစားရင်အတူနေလိုတဲ့အတူနေနေရလို့ဖြစ်နေတဲ့ဆန္ဒတာကလောဘတရားကြီးနေပါသွားတယ် အဲ့ဒါကြောင့်ဖြစ်တဲ့ကပ္ပတိတွေကနေလည်းနေသွားတယ်ဟုတ်လားကံကံရဲ့ကျိုးကိုစဉ်းစားရင်မဖြစ်မလို့အကောင်းမှုအကုသိုလ်ဒုစရိုက်တွေနေသွားတယ်မကောင်းတာလှုပ်လို့ရှိတ်နေသွားတယ်ကိုယ့်အတွက်အကျိုးမဲ့မဲ့ရာကိုယ့်ကိုရှင်းရသေးမဲ့ရာကိုကိုယ်တိုင်မလှုပ်တော့ဘူးဆိုတဲ့သဘောမျိုးပေါ့ဟုတ်လားဒါပါလေတကယ်စဉ်းစားရင်အဲ့ဒီအခြေရရရင်တော့ဟုတ်ရလားအဲ့တော့အမှန်တရားဘယ်နှမျိုးလဲ၅မျိုးဒါကိုတယောက်တည်းရဲ့အမှန်တရားဆိုတာမဟုတ်ဘူးတလောကလုံးရဲ့အမှန်တရား စဉ်းစားနော်တရားတဆင့်တက်သွားပြီနော်ဒီ၅မျိုးကိုသိတာပညာစဉ်းစားသိဉာဏ်နေတာပညာအောက်ဆုံးဘယ်လောက်ထိနော်ပညာကိုမြင့်အောင်မြင့်ရမလဲဆိုဩဒီအိုနာတေခွဲကံတဲ့ငါတယောက်တည်းဖြစ်နေတဲ့သဘာဝမဟုတ်ပါလားတလောကအလုံးမှာဖြစ်နေတဲ့သဘာဝလား तू လဲအိုလူနာလူတေလူခွဲခွာမဲ့လူ तू လဲသူ့ရဲ့စေတနာနဲ့တန်တာကိုပဲ तू ရမဲ့လူဟုတ်လားအဲ့လိုမျိုးတလောကလုံးရဲ့ပုံမှာဒီအမြင်၅မျိုးနဲ့မြင်နိုင်ပြီဟေ့ရှင်ညံတက်လာဘယ်လောက်ထိညံတက်လာလဲ အနုတ္တယကိုဖယ်နှုတ်နိုင်တဲ့အဆင့်ထိညံတက်လာဟုတ်လားအနုတ္တယဆိုတာမကောင်းတဲ့ဓာတ်ခံကိုပြောတာနော်အနုတ္တယသို့မဟုတ်ခြောက်နေသောယံသူတရားလေးဟုတ်ဖြစ်ဟုတ်လားအဲတန်ရောစဉ်တရားတွေကိုဖယ်ဖြတ်ပြနိုင်လိမ့်မယ်ဉာဏ်ပူဉာဏ်ရမယ်လို့ပြောတာဟုတ်လားဒါကြောင့်ဘုန်းတို့ကိုယ်တိုင်သိရမယ်ကိုယ်အကြောင်းများကိုဟာပါလဲသိရမယ်လူပါဒါရင်လာမကသေးဘူးသိခြင်းတရားကိုရှင်းပြပြီးရင်မဆိုင်နိုင်သေးတဲ့လူပါဟုတ်လား သေခြင်းတရားကိုကြောက်လန့်အောင်မဲ့သူပါဒါရည်ဘူးရဒီတိုင်းပဲနော်အဲ့လိုဆိုရင်အဆင်ပြေအောင်မလုပ်မလဲကုသိုလ်ရှိရမယ်ကုသိုလ်တွေများစွာရှိရစိတ်ကောင်းတွေများစွာဖြစ်ထွန်းအောင်ကြိုးစားနေရအဲ့ဒီစိတ်ကောင်းနှလုံးကောင်းတွေထဲကအထွတ်အထိပ်အားကိုးတိုက်ဆုံးအရေးအတွက်အမြင်ဆုံးစိတ်ကောင်းရပါလေပညာအဲ့ဒီပညာကိုခုပြောရတယ်နော်ပညာကိုဘယ်နှမျိုးပြောမလဲပြောမလဲ6မျိုးပြောမယ်ပြောတယ်ခုဘယ်နှမျိုးပြီးသွား5မျိုးဟိုနာသေးကိုယ်ကနတွဲအမြင်တွေတိုင်းရှု အပေါ်ယံကိုတယောက်တည်းစဉ်းစားနေရင်ကိုယ့်ရဲ့မန်တွေကိုကိုယ့်ကိုရှော့ပြီးတော့ကိုယ့်ကိုကောင်းသွားဟုတ်လားဟာတလောကလုံးဒီတိုင်းမှာပဲလို့အမှန်တရားကြီး၅မျိုးနဲ့ချကြည့်နိုင်မယ်ဆိုရင်တော့ဘာဘယ်ထိရောက်သွားလဲမဲညံဖူညံထိရောက်သွားနိုင်လေတဲ့သူ့အကူရဒါကြောင့်ကျောင်းဆိုင်ကျောင်းဘဝမှာအဲ့ဒါကြီးရေးထားတာဟိုနာတေကွဲကနှစ်တွဲအမြင်နေတိုင်းရှုဟုတ်လားကိုယ့်အကူရှုရင်ကိုယ့်အကူဘာဖြစ်သွားမလဲညံနေတက်လာကိုယ့်အကူတိလိုက်ဒါလည်းကိုယ်တိရမယ်ကိုယ်အကြောင်းပဲ ဒီအသိရှိသလားမရှိဘူးလားရှိပြီဆိုရင်လည်းဘယ်တိုင်းဓာတိရှိသလဲတကယ်အကုလောက်တဲ့အဆင့်ရောက်ပြီလားကိုယ့်အကွာလောက်အောင်လို့စီစစ်ရမယ်နော်ကဲ6ခုမြောက်ပြောမဲ့ပညာဘာပညာလဲဆိုတော့အမြဲတမ်းပြီးဆုံးလိုက်နေတဲ့ထိမရသိမရကစင်ကလေးရဖြစ်ခြင်းလို့ဖြစ်ပြီးတော့တောင်းလျှောက်ပြောက်ွယ်လိုက်နေတဲ့မိစ္ဆာသဘာဝကိုသိတဲ့ပညာဟုတ်လားတန်နေကြတယ်ပြီးသွားတာပဲဘာတွေမြင်လဲဟဲ့နောက်ထပ်တစ်ခုမြင်လဲအဲ့ဒီဟာမရှိတော့ဘူး ဘလူတွေတွေးနေတယ်ဟာဒီတိုင်းပဲပြီးနေတာပဲဟုတ်လားဘလူတွေခံစားနေရတယ်ကောင်းတယ်ပြောပြောရှိုးတယ်ပြောပြောသူလည်းပါလို့ပြီးလိုက်နေတာပဲဘာလို့စားတော့ရတယ်ပဲပြောပြောဟုတ်လားဘသူ့ဘောဘလူတွေထင်နေတယ်ပဲပြောပြောအဲ့ဒီထင်နေလဲပြီးနေတာပဲဖြစ်နေတာတွေအကုန်လုံးချုပ်လိုက်ရင်ပါတော့ယုံနာမယ်လေဟုတ်တယ်မဟုတ်လားယုံနာတွေဖြစ်နေတာနော်အယောင်တွေကပါလေတော့ရုပ်တွေပေါ့ရောင်တွေကိုသိနေတာပါတော့နန်းတွေပေါ့ဘယ်သူပဲဘဝပဲဆိုတော့မှားသွားပြီးမှားတဲ့နန်းတွေ နံတရားတွေနော်ခံစားမှုတွေဘာတွေတော့နံတရားတွေခြုံပြီးတော့ကြည့်နော်ဘာတွေဖြစ်နေတာလဲရုပ်တွေနံတွေဖြစ်ရုပ်ဆိုတာပေါက်ပြန်ပြောင်းနေတဲ့သဘောနံဆိုတာအာယုံကိုညှုတ်ပြီးတော့တည်တယ်ဟုတ်လားခံစားရတယ်မှတ်သားရတယ်စိတ်ရှော့တုံ့ပြန်တယ်ဒါနံနံတရားတွေရဲ့သဘာဝဟုတ်လားခြုံနိုင်ပါတယ်ရုပ်နံထပ်ပြီးတော့ခြုံအောင်ရုပ်နာမှာထပ်ပြီးတော့ခြုံမယ်ဆိုရင်စကလုံးတစ်လုံးနဲ့သွားသင်္ခတပြုပြင်ထားလို့အကြောင်းတရားတွေရှိလို့ဖြစ်နေတဲ့သဘာဝကိုသင်္ခတလို့ပြော သင်္ခါရလို့လည်းပြောရင်လည်းယံဟုတ်လားအဲ့ဒီသင်္ခါရတရားတွေယုံနံတရားတွေသဘာဝတရားတွေပေါင်းစုထားလို့သူ့ကိုဘယ်လိုနာမည်တက်ပြန်လဲခန္ဓာလို့တက်ပြန်ဖြစ်ဖြစ်နေလို့သူ့ကိုဘယ်လိုနာမည်တက်တယ်ဘဝလို့တက်ပြန်ဟုတ်လားတကယ်တမ်းကဘာဒါတွေရဲ့သဘောကိုပြောနေနော်အဲ့ဒါတွေရဲ့သဘောကဘယ်လိုရှိတုံးလို့သိနေအဲ့ဒါပါလို့ပြင်တာအဲ့ဒါတွေရဲ့သဘောဘယ်လိုရှိရတော့မင်းမင်းကောင်းတယ်ထင်ထင်ဆိုးတယ်ထင်ထင်ဖြစ်လာသမျှရာတောက်လျှောက်ကိုပြီးတာပဲ တတိရှိရင်တောက်လျှောက်ပြီးနေတာကိုသိနိုင်တယ်နော်ထပ်ထပ်ပြီးတော့အစ်စ်အစ်စ်ဖြစ်နေတယ်ထပ်ထပ်ဖြစ်နေတယ်ဆိုတာကိုတတိထားရထပ်ထပ်ဖြစ်တိုင်းအတိရှိမယ်ဒါကိုတတိထားမိမယ်ဆိုရင်တော့ဖြစ်လာသောအရာတိုင်းဟာတောက်လျှောက်ပြောက်ွယ်လိုက်နေတယ်ဆိုတာကိုသိဖို့လွယ်ကူသွားလိမ့်မယ်ဒါကြောင့်မာသတိပဏ္ဏသုတ်တံမှာရသော်ဗျာဖြစ်နေတာကိုတိတိတိတိခိုင်းပြီးတော့ပြီးတော့ပါတော့အဲဖြစ်ချင်းတရားကိုလည်းသိတယ်ပြက်ချင်းတရားကိုလည်းသိတယ်အဲဒီဖြစ်ချင်းပြက်ချင်းတွေကိုလည်းသိတယ်ဆိုကြထပ်ထပ်ပြီးတော့အဆင့်တက်ပြီးတော့ပြောတာရှိဟုတ်လားအဲတော့ဘုန်းဘုန်းတို့ ဒီအနိစ္စသဘာဝသိတဲ့ပညာကိုရပါဘယ်နည်းလမ်းကိုအသုံးပြုရမှာလို့ဆိုရင်သတိပဋ္ဌာန်နည်းလမ်းကိုအသုံးပြုရမဖြစ်တိုင်းဘုန်းဘုန်းတို့အတိကလေးပါအောင်လုပ်ရဒါရဲ့အပေါ်မှာအတိအမှတ်ပြုနေဒါလေးဖြစ်သွားမှန်သိလိုက်တာကိုပြောမဖြစ်သွားမှန်ဘာလို့အောင်လို့သိနေရဟုတ်လားဘာပဲဖြစ်ဖြစ်ပေါ့ဘယ်ဟာမှကန့်တတ်မထားဘူးနော်အဲ့ဒီဟာကိုသိတဲ့အလေးအကျင့်ကိုဘုန်းဘုန်းတို့အလုံးကိုဆွတ်လွတ်မြဲမြဲကျွမ်းကျွမ်းကျင်ကျင်ဖြစ်အောင်လုပ်နိုင်မယ်ဆိုလို့ရှိရင် ဟိုဖြစ်ရှင်တရားတွေကအပေါ်ရင်တော့ဟိုဟာပြောဒီဟာပြောပြောနေတာပြောတကယ်တကယ်ကတော့ဖြစ်ပြီးတော့မရှိတော့တဲ့သဘောပဲတကယ်တမ်းဖြစ်ပြီးရင်မရှိတော့ဘူးအစအနပါရှာလို့မရဘူးပြန်ပြီးတော့ကောက်ကင်ကြည့်ရင်လို့လည်းမရပြန်တွေ့ရင်လို့လည်းမရဘူးဘုံတော့ရှိသူပဲသွားတာနောက်ကဘာမှကိုမကြံရစ်တာအဲမကြံရစ်တာကိုနားလည်ဖို့ကြံရစ်တယ်ထင်လို့အမြင်တွေကတန်းဟုတ်လားကြံရစ်တယ်ထင်လို့အမြင်တွေတန်းနော်အဲ့ဒါပါတော့ဝိပဿနာဉာဏ်ပေါ့ဟုတ်လား ဘာလို့ဘုန်းဘုန်းတို့အသုံးပြုပြီးတော့ဘယ်နည်းလမ်းနဲ့ဘုန်းဘုန်းတို့ဒီဉာဏ်ကိုရအောင်ကြိုးစားမှာလို့သတိပဋ္ဌာန်နည်းလမ်းသတိပဋ္ဌာန်နည်းလမ်းဆိုတာကဖြစ်တိုင်းသိတဲ့နည်းဟုတ်လားဘာဖြစ်မှလို့ကန့်တမထားဘူးနော်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ကောင်းပဲဖြစ်ဖြစ်ရှိုးပဲဖြစ်ဖြစ်ချမ်းသာပဲဖြစ်ဖြစ်ဆင်းရဲပဲဖြစ်ဖြစ်စိတ်တိုင်းကြတာပဲဖြစ်ဖြစ်မကြတာပဲဖြစ်ဖြစ်ဖြစ်လာတာတွေကတော့ဖြစ်เสียအကြောင်းရှိလို့ဖြစ်လာခဲ့ပြီဖြစ်เสียအကြောင်းရှိလို့ဖြစ်ပြီဆိုတော့ဖြစ်အောင်တားလို့လည်းမရဘူးလေအကြောင်းရှိမှတော့ဖြစ်မှာဆိုတာ အတခါလေးတိတ်ဖြစ်ချင်နေတယ်ဖြစ်မလာဘူးတဘာဝတရားကြီးဟာကိုဘာတွေဖြစ်ချင်နေတယ်ဘာတွေဖြစ်ချင်နေဘူးဆိုတာသိမှမသိပဲနဲ့လူတွေကကိုယ့်အကိုဖြစ်ချင်ရင်ဖြစ်မှာလို့လို့မဖြစ်ချင်ရင်မဖြစ်ပဲနေမှာလို့ကိုယ့်ကိုယ်တိတ်ထင်ကြီးနေကြတာပါဟုတ်လားတကယ်ရမှာဖြစ်စရာရှိရင်ဖြစ်လိမ့်မယ်ဖြစ်စရာမရှိရင်မဖြစ်ပါဘူးဟုတ်လားအာဒီကိုယ်ဆန္ဒလေးကိုအရာရောက်ပဲထင်လို့ဆန္ဒလေးတွေထားကြတာပေါ့ဒီလိုရတာဟုတ်လားတဘာဝတရားကြီးကကိုယ်ဆန္ဒကိုသိတယ်လားဒါသိဘူးကိုယ်ခန္ဓာဆိုတာအဓိကကိုယ် ကိုဒီတဘာဝတရားဆိုတာကိုယ်ခန္ဓာကြီးကိုပြောတာပါမကိုအတွေ့အကြုံကိုဘဝကိုယ်ခန္ဓာကြီးဟာသူ့အကြောင်းရှိတဲ့အတိုင်းသူကလည်းသွားနေတာပဲဟုတ်လားဒါလေးတွေကိုလေးနဲ့တည်းရှုတော့ရတယ်ဘုံတို့တိတဲ့မြင်တဲ့ဖို့အတွက်ဘယ်နီလန်းကိုအသုံးပြုရမှာတော့တတိပဋ္ဌာန်နီလန်းဖြစ်တိုင်းသိဘယ်ကနေစလေ့ကျင့်မလို့ဝင်လေထွက်လေကိုတတိထားတဲ့အနေထားနေစသင်ပေးတာနော်မြတ်စွာဘုရားဒါကိုခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေပဲလေဟုတ်လားအဲ့ဒါလိုနီလန်းနေနော်အမှန်အကန် ဦးဝန်တို့အသုံးချပြီးအသုံးပြုပြီးတော့ကြိုးပမ်းမယ်အားထုတ်မယ်ဆိုလို့ရှိရင်ဟောတဘာဝတရားတွေဟာတောက်လျှောက်ပြီးလိုက်နေတဲ့သဘောတွေပါလားလို့သိလာမြင်လာလိမ့်မယ်အဲ့ဒါတော့ခေါ်လို့ပြင်ညာသူအားကိုးရမှာဟုတ်လားသူဒီအားကိုးစရာအကောင်းဆုံးပဲနောက်ဆုံးသစ္စာလေးပါးကိုထိုးထွင်းသိတဲ့အဆင့်ဒီအဲ့ဒီပညာကိုမြင့်တင်နိုင်မယ်ဆိုလို့ရှိရင်တော့သိခြင်းတရားကိုထိတ်လန့်တုန်လို့မရှိဘဲနဲ့ရင်ဆိုင်နိုင်တဲ့အနေအထားတွေရောက်သွားမှာသဘောပေါက်ရင်လားအဲ့တော့ဘုန်းဘုန်းတို့ဘလို့ပြင်ဆင်ကြရမလဲ ကိုယ့်ရဲ့လိုအပ်ချက်တွေကပါလဲကိုယ့်ရဲ့မပြည့်စုံမှုတွေကပါလဲရှိရမယ်ကိုယ့်ရဲ့တကယ်ကိုလိုအပ်ချက်ကိုနော်မဖြည့်ဆည်းရတဲ့အပိုင်းကပါလဲဖြည့်ပြီးဖြည့်ဆည်းပြီးသားအပိုင်းကဘာလဲဆိုတာလေးကိုလည်းသိဖို့မလိုဘူးလားဒါဒီပဲလေကိုယ်တိုင်သိထားရမယ်ကိုအကြောင်းများနောက်နေ့မှဒါတဲ့ပို့ပြီးတော့လေးနဲ့တာလေးတွေလာပါနော်ကိုယ်တိုင်သိထားမယ်ကိုအကြောင်းတရားများကိုအကြောင်းများဒီလောက်မကဟုတ်လားအဲဒီနေ့ကတော့ဒီလောက်နဲ့ပြီးရအောင်နော် အဲမိနစ်90မိနစ်ရှိတာဟုတ်လားကိုယ်တိုင်းသိထားရမယ်ကိုအကြောင်းများအပိုင်း1ဟုတ်လားဘာတွေပြောသွားတာလဲမများပါဘူးကိုကသိရမယ်လူလို့သိရတယ်ဟုတ်လားဆက်ပြီးတော့မသိရမယ်ကြောက်သိရမှာကိုကြောက်အောင်မဲ့လူလားမကြောက်မဲ့လူလားဆက်သိအောင်လုပ်ပြီးရင်အဆင်ပြေပြေရင်ဆိုင်မဲ့လူလားအဆင်ပြေပြေရင်မဆိုင်နဲ့မဲ့လူလားသိအောင်လုပ်အဆင်ပြေပြေရင်ဆိုင်နိုင်ခြင်းနဲ့ဆိုရင်ဘာတွေရှိတာမှာတော့နှလုံးနဲ့ကုသိုလ်နဲ့ပညာ ကုသိုလ်လို့ပြောလိုက်တာတစ်လုံးနဲ့ပြီးတာပေါ့ဟုတ်လားဒါပေမဲ့ကုသိုလ်ဆိုတာကိုပိုးပြီးတော့ဘုန်းဘုန်းတို့လေးလေးနက်နက်ပိုင်ပိုင်နိုင်နိုင်ရှိဖို့အတွက်ဗာထပ်ပြီးတော့ဘုန်းတို့အမွန်တင်ထားရမှာလို့ပညာအပညာကိုဘယ်နှမျိုးပြောလိုက်တော့6မျိုးပုဏာသေးကွဲကဏ္ဍတွဲမြင်နေတိုင်းရှု5မျိုးပြင်ပါတော့အချိန်တိုင်းဖြစ်တိုင်းပြီးလိုက်နေတဲ့ယုံနာတို့ရဲ့သဘာဝကိုအမှန်တိုင်းသိတဲ့ပညာဘယ်နည်းလမ်းကိုအသုံးပြုပြီးတော့ရမှာလို့ တတိပဋ္ဌာန်နည်းလမ်းကိုအသုံးပြုပြီးတော့အဲ့ဒီပညာကိုရနိုင်တယ်ပေါ့ဟုတ်လားဒါကြောင့်ဘုန်းတို့ဒီနေ့ကိုယ်တိုင်သိထားရမယ်ကိုယ်အကြောင်းများဟုတ်လားတရားအောင်မဲ့လူပါလို့သိရမယ်ကြောက်အောင်မဲ့လူလားအဆင်ပြေမဲ့လူလားကြောက်အောင်မဲ့အဆင်မပြေသေးဘူးဆိုတာသိမယ်ဆိုရင်မကြောက်အောင်အဆင်မပြေအောင်နီလန်းမှန်မှန်စနစ်တကျဘုန်းတို့မလုပ်ဘူးလို့ကျွတ်တင်ပြင်ဆင်ထားဖို့လိုအပ်မယ်ပေါ့နော်ဒါကြောင့်တေချာပေါက်တွေ့ရမယ်ဒီအဆင်မပြေမှုကိုအဆင်ပြေပြေရင်ဆိုင်နိုင်ဖို့အတွက် ကြိုတင်ပြင်ဆင်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုရားတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလသမာဓိပညာကုလိုကောင်းမှုအစုစုတို့ရဲ့စွမ်းတတ်တည်ကြတရားတပည့်တော်တို့ဒီမဲ့ညာပုံညာမျက်နှိပ်ပါကိုသင်မြန်ထုတ်ချောက်မျက်မှောက်ပြုပါရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတတိသာဓုသာဓုသာဓုပါ